သာသနာတော်တက္ကရာ2559ခုနှစ်ကောဇာတက္ကရာ1385ခုနှစ်ဝါဇူလဇန်2ရက်ခရစ်နှစ်2013ဇူလိုင်လ9ရက်အင်္ဂါနေ့ယနေ့အမေရိကန်နိုင်ငံကယ်လီဖိုးနီးယားပြည်နယ်ဆန်ဖရန်စစ္စကိုဟမ်မွန်ဘေးမြို့ ဓမ္မနန္ဒဝိဟာရကျောင်းတိုက်တော်ကြီးအတွင်း၌ဒေါမောလီမိသားစုနှင့်ဥထုံမောင်ဒေါ်ရေးလင်းမိသားစုများရဲ့ဓမ္မဒါနအမတဒါနကုသိုလ်တော်ဖြင့်ခொနရဲ့မဟာသတိပဋ္ဌာန်ဝိပဿနာအချိန်ပြည့်တရားစခန်းပွဲမှာဘုန်းကြီးဓမ္မဒါနတရားလူပေးလူမှာကတော့တရားရနိုင်တဲ့အခွင့်ကောင်း၄ပါး တရားရနိုင်တဲ့အခွင့်ကောင်း၄ပါးဒီတရားကိုဘုန်းကြီးတို့ဓမ္မဒါနတရားလှူပေးလူမှာဖြစ်ပါတယ်ဘုန်းကြီးတို့ရဲ့သာသနာတော်ဟာ2500ကျော်သွားပြီဖြစ်ပါတယ်အဲဒီလိုသာသနာ2500ကျော်သွားပြီဖြစ်တဲ့အတွက် ဘုရားသာသနာတော်ဟာဂုံပြီနောက်ထပ်တရားသာသနာဆိုတဲ့အယူအဆတစ်မျိုးရှိပါတယ်။ဘုန်းကြီးတို့အယူအဆနှစ်မျိုးရှိကြတာကိုတွေ့ရပါတယ်။အဲဒီလိုဘုရားသာသနာဂုံသွားပြီ2500ဂုံသွားပြီနောက်ထပ်2500တရားသာသနာလို့အဲဒီလိုအယူအဆရှိတဲ့ပုဂ္ဂိုလ်များက2500ကျော်သွားလို့ဘုရားသာသနာတော် 2500ကျော်သွားပြီဖြစ်တဲ့အတွက်တရားတွေကိုအားထုတ်ပေမဲ့သောတာပန်စရယ်အရိယာပုဂ္ဂိုလ်ကြီးဖြစ်ပြီးတော့တရားသူတရားမြတ်တွေရနိုင်တဲ့အချိန်ခါမဟုတ်တော့ဘူးလို့ဒီလိုချုပ်ပုဂ္ဂိုလ်များကယူဆပြောဆိုကြပါတယ်အချို့အချို့ပုဂ္ဂိုလ်များကလေပင်မြတ်စွာဘုရားရှင်ဟာသာသနာ9000ထားခဲ့တယ် သာသနာဘလောက်ထားခဲ့တာအဲ့ဒီလိုသာသနာ9000ထားခဲ့တာဖြစ်တဲ့အတွက်အခုမှ2500ပဲကျော်သေးတယ်ဒါကြောင့်မို့ဒီသာသနာ9000အတွင်းမှာတော့မိမိတို့တရားတွေကိုကြိုးစားအထုတ်ကြမယ်ဆိုရင်သောတာပန်ပုဂ္ဂိုလ်များဖြစ်ပြီးတော့တရားဓုတွေရနိုင်တယ်ရနိုင်သေးတယ်ခွင့်ရည်တွေရှိတယ်ဒါလိုအယူအဆရှိတဲ့ပုဂ္ဂိုလ်တွေလည်းရှိပါတယ် အယူဆ2မျိုးပေါ့ဘယ်နှမျိုးလဲအယူဆ2မျိုးရှိပါအဲ့ဒီယူဆ2မျိုးမှာမြေတုမြေတိအယူဆကမှန်ကန်တယ်လေဆိုတာကိုဘုန်းကြီးတို့ဓမ္မပဒထာကထာမှာမြတ်စွာဘုရားရှင်ရဲ့အလိုတော်ကိုသိတော်မူကြတဲ့အဲ့ဒီထာဂရဆရာများကနေပြီးတော့တရားထူးရနိုင်သော ခွင့်ကောင်း၄မျိုးကိုဖွင့်ပြထားပါတယ်ဒီနေ့အဲ့ဒါလေးကိုဘုန်းကြီးတို့ဓမ္မဒါနတရားလူပေးလူမှာပါမိမိတို့ဟာတရားဟုရနိုင်တဲ့အခွင့်ကောင်းခါကောင်းတဲ့မှာမိမိတို့ပါနိုင်မပါနိုင်ဆိုတာကိုဒီတရားတော်နာကြားပြီးဆိုရင်ကိုဆုံးဖြတ်လို့ရပါတယ်ဒါအထကရာဆရာများရဲ့တရားရနိုင်တဲ့အခွင့်ကောင်း၄ပါးပါ ဘုန်းကြီးတို့မြတ်စွာဘုရားရှင်ကိုရောမြတ်ကြီးကမဟာပရိနိဗ္ဗာန်သုတ်တံမှာဟောကြားထားတာရှိပါတယ်တရိုက်ဣမေဇာတုပဒဘေကုဓမ္မဝိဟရေယောအတုံညောလောကောအရဟံတေဟိအတ္တတုပဒတုပဒဣမေဇာဘေကုဤငါဖယားဤတပိတာယဟန်တော်တို့သည်ဣမေဇာဘေကုဤငါဖယားဤတပိတာယဟန်တော်တို့သည်လေ တမ္မာကောင်းမွန်မှန်ကန်စွာဝိဟရိယုံမဆုံမနှင့်ရိုးရိုးသေးသေးနှင့်ကြင်ကြံပွားများအားထုတ်၍နေရကြကုန်အံ့လောကဟောရီလောကကြီးသည်အရဟံတိဟိယဟန္တာတို့ဖြင့်အတုံညောမစိတ်သုံးသည်အတ္တဖြစ်ရ၏မြတ်စွာဘုရားကသူဗ္ဗတယဟန်ကြီးကို သူဗ္ဗတ ငါဘုရားရဲ့သာသနာတော်မှာငါဘုရားရဲ့အဆုံးအမတိုင်းလိုက်နာပြီးတော့မဆုံးမနဲ့ကြင်ကြံအားထုတ်ကြမယ်တပြည့်တွေကြိုးစားအားထုတ်ပြီးနေရကြမယ်ဆိုရင်တဲ့ဟောဒီလောကကြီးဟာသာသနာ9000မကဘူး9000ကျော်သွားပြီကျော်သွားရင်တောင်မှယဟန္တာတို့ဖြင့်မစိတ်သုံးဘူးတရားရနိုင်တယ်ဘာဖြစ်နိုင်လဲ တရားရနိုင်တယ်ယဟန္တာတို့ဖြင့်မစိတ်သုံးမှုဆိုတော့အနာဂံလည်းမစိတ်သုံးမှုတဂရဂံလည်းမစိတ်သုံးမှုသောတာပန်လည်းမစိတ်သုံးမှုအားထုတ်မယ်ဆိုရင်မိမိတို့တရားဓုတွေမရနိုင်ဘူးလားတန်မြတ်စွာဘုရားရှင်ရဲ့တက်ရိုက် စကားတော်ပဲမဟာပရိနိဗ္ဗာန်သုတ္တမဟာပရိနိဗ္ဗာန်ဝေဆံတော်မူကံဤချိန်သူဗဒ္ဒယဟန်ရဲ့မေးလျှောက်ချက်အရာမြတ်စွာဘုရားကငါဘုရားရဲ့တပိတန်ယဟန်တော်တွေဟာ ငါဘုရားဆုံးမထားတဲ့အတိုင်းဒီတတိပဋ္ဌာန်ဝိပဿနာအကျင့်မြတ်တရားတွေကိုရိုးရိုးသေးသေးသာကြိုးကြိုးစားစားကျင့်ကြံပွားများအားထုတ်မယ်ဆိုရင်တဲ့ယဟန္တာတို့ဖြင့်ဟောဒီလောကကြီးမစိတ်သုံးနိုင်သေးဘူးဒီတော့မြတ်စွာဘုရားရှင်ရဲ့သာသနာတော်ကို9000ထားခဲ့တယ်ဆိုတာကျမ်းစာအသီးသီးမှာအားလုံးရှိပါတယ်ဘုရားရှင်ရဲ့သာသနာ9000 ဘုန်းကြီးတို့ကျမ်းစာတစ်ခုထဲမှာဒီသာသနာတော်ကို9000ကိုခင်9ခင်းနဲ့ခွဲထားတာရှိတယ်ခေဘယ်နှခင်းလဲသာသနာခေ9ခင်းနဲ့ခွဲထားတာရှိတယ်ဒါကျမ်းစာရဲ့အမည်တော့ဘုန်းကြီးတို့မသိတော့အဲ့ဒီကျမ်းစာတစ်ခုထဲမှာတွေ့ဘူးတာနံပါတ်1ကဝိမု ക്തി ယုဂခေတဲ့နံပါတ်2ကတမာတိယုဂခေတဲ့ နံပါတ်3ကသီလယုဂခေတဲ့နံပါတ်4ကတုတ္တယုဂခေနံပါတ်5ကဒါနယုဂခေလို့ခေဘယ်နှခေလဲအဲ့ဒီခေတ္တခေတ္တခေမှာနှစ်ပေါင်း900 900ခေတ္တခေမှာနှစ်ပေါင်းဘယ်လောက်လဲဝိမု ക്തി ယုဂခေဆိုတာကလွန်မြောက်မှုချမ်းသာရဝိပဿနာတရားတွေ ကျင့်ကြံပွားများအားထုတ်တဲ့ပုဂ္ဂိုလ်တွေရှိတယ်ဟောပြောတဲ့ပုဂ္ဂိုလ်တွေရှိတယ်အဲ့ဒီဝိမု ക്തി ယုဂခေအတွင်းမှာ ဖြစ်နေကြတဲ့လူပုဂ္ဂိုလ်တွေလူသားတွေအားလုံးဟာဒီဝိပဿနာတရားတွေကိုကျင့်ကြံပွားများအားထုတ်တဲ့အတွက်ကြောင့်တရားသိဉာဏ်ဓုတွေပေါင်းမြောက်ပြီးတော့လွတ်မြောက်မှုချမ်းသာဘာကလွတ်မြောက်တာလဲဆိုရင်ဆင်းရဲကလွတ်မြောက်တာဘာကလွတ်မြောက်တာလဲ ကိလေသာဝကာမဝဝိပါကဝဆိုတဲ့အဲ့ဒီဝဆင်းရဲတွေအလုံးကလွတ်မြောက်အဲ့ဒီလွတ်မြောက်မှုချမ်းသာကိုရနိုင်တယ်တနှစ်ပေါင်း900နှစ်ပေါင်းဘယ်လောက်လဲနောက်တခါတမာရိယုဂခေတ်ဒီတမာရိယုဂခေတ်ကလည်းနှစ်900ဒီခေတ်ရောက်ပြီဆိုတဲ့အခါကျတော့တမထဘာဝနာပဲဟောပြောတဲ့ပုဂ္ဂိုလ်ရှိတော့တယ် ဝိပဿနာဘာဝနာတရားတွေဟောပြောတဲ့ပုဂ္ဂိုလ်မရှိတော့အဲ့ဒီခင်မှာသမထတရားတွေပွားများအားထုတ်လို့ဇန်နေရကြမယ်ပထမဇန်ဒုတိယဇန်စသည်ဇန်နေဖြစ်ကြအဲ့ဒီဇန်နေမစိတ်သုံးမဲနဲ့မိမိတို့ဟာကွယ်လွန်သွားရင်ဗြဟ္မဘုံဗြဟ္မလောကဗြဟ္မချမ်းသာရမယ်ဘာချမ်းသာရမယ်ဗြဟ္မချမ်းသာရအဲ့ဒါကနှစ်ပေါင်း900တမာရီယုဂခေတ် နောက်တကနံပါတ်3ကသီလယုဂခေဘာခေတယ်လဲအဲ့ဒီခေရောက်တဲ့အခါကျတော့သမထဘာဝနာလည်းအထုတ်တဲ့ပုဂ္ဂိုလ်မရှိတော့ဝိပဿနာဘာဝနာလည်းအထုတ်တဲ့ပုဂ္ဂိုလ်မရှိတော့ဟောပြောမဲ့ပုဂ္ဂိုလ်လည်းမရှိဘူးအထုတ်တဲ့ပုဂ္ဂိုလ်လည်းမရှိတော့သီလပဲအဲ့ဒီသီလကိုပဲရိုးရိုးသေးသေးစောင့်ထင်းကြတော့တယ် အဲဒီလိုသီလတွေယူသေးသေးဆောင်ထိန်းတဲ့အတွက်ကြောင့်အဲ့ဒီသီလယုကခေတ်ကလည်းပဲနှစ်ပေါင်း900ဘယ်လောက်တယ်လဲအဲ့ဒီသီလကိုယူသေးသေးဆောင်ထိန်းပြီဆိုရင်အဲ့ဒီသီလကုသိုလ်တွေကနတ်ပြည်နတ်လောကနတ်ချမ်းသာဒီချမ်းသာကိုရအဲ့ဒါကသီလယုကခေတ်ဘာခေတ်လဲနောက်အဲ့ဒီနှစ်ခမ်း900ကျော်လွန်သွားပြီဆိုရင်သုတ္တယုဂခေတ ဒီတုဒ္ဒယုဂခေတ်ကလည်းနှစ်ပေါင်း900ပဲတုဒ္ဒယုဂခေတ်ကြတော့အကြမ်းမြင်ဘဟုတုဒ္ဒပေါ့ဘာမှအာထုတ်တာတော့မဟုတ်ဘူးဘုရားနဲ့ပတ်သက်လို့ဘုရားစာပေတွေဘုရားဟောတရားတွေနဲ့ဆက်လို့အဲ့ဒီအကြမ်းမြင်ဘုသူတ္တအဖြစ်ဟောပြောတဲ့ပုဂ္ဂိုလ်ကဟောပြောမယ်သင်္นานနေပူချတဲ့ပုဂ္ဂိုလ်ကပူချပေးမယ်အဲ့ဒီသင်္นานနေလိုက်ပြီးပူချပြီးတော့ဘုရားရှင်ရဲ့ဂုံတရားတော်ရဲ့ဂုံတန်ဃာတော်ရဲ့ဂုံတာပေါ့ အဲဒီလိုအကြမ်းမြင်ဘုရားတရားတန်ခါနဲ့ဆက်လို့အကြမ်းမြင်ဘဟုတုတ္တအဲ့ဒီကြမ်းမြင်ဘုသူတ္တတွေဆိုတော့မြတ်စွာဘုရားရှင်ရဲ့တရားတော်တွေဖြစ်တဲ့အတွက်ဒါတွေကိုမိမိတို့လေ့လာလိုက်စားနေတယ်ဆိုရင်လည်းကုသိုလ်မဖြစ်ဘူးလားအဲ့ဒီကုသိုလ်ကနတ်ပြည်နာလောကနတ်ချမ်းသာသူတ္တယူကခင်မှာလည်းနတ်ချမ်းသာပဲနှစ်ပေါင်း900 အဲ့ဒီ900ကုံသွားတဲ့အခါကျတော့မှဒါနယုဂခေတဲ့ဘာယုဂခေလဲဒါနယုဂခေကြတော့ဟိုမှာဘာဝနာဝိပဿနာဘာဝနာလည်းအထုတ်တဲ့ဟောပြောတဲ့ပုဂ္ဂိုလ်မရှိတော့အထုတ်တဲ့ပုဂ္ဂိုလ်မရှိဘူးသမထဘာဝနာလည်းမရှိတော့သီလစောင့်တည်စောင့်ထိန်တဲ့ပုဂ္ဂိုလ်လည်းမရှိတော့ကြားမြင်ဘုသူတ္တလိလလိုက်စားတဲ့ပုဂ္ဂိုလ်မရှိတော့ဒါနကောင်းမှုပဲရှိတော့ဒါနကုသိုလ်ပဲပြုကြတော့ အဲဒီလိုဒါနကုသိုလ်ဒါနကောင်းမှုပြုကြတဲ့အတွက်ကြောင့်မို့လည်းပဲအဲဒီကုသိုလ်တွေကနတ်ပြည်နတ်လောကနတ်ချမ်းသာနှစ်ပေါင်း900ဘယ်လောက်လဲခင်9ခေဆိုတော့900 900 9ဆိုတော့ဘယ်လောက်လဲ2500ကုန်သွားပြီတပတ်လဲသွားပြီအဲဒီမှာခင်9ခေတပတ်ကုန်သွားပြီဆိုတဲ့ကနောက်တစ်ခါပြန်ပြီးတော့ဝိမု ക്തി ယူကခေပြန်လှည့် ဝိမု ക്തി ယုဂခေရောက်ပြီဆိုရင်ဝိမု ക്തി ယုဂခေကလည်းနှစ်ပေါင်း900ဆိုတော့အခုဘုန်းကြီးတို့ယောဂီများအခုနှစ်ပေါင်း2500နဲ့50ခုနှစ်နှစ်ရှိသွားပြီကျော်သွားပြီခုဒီခေတ်ဟာဝိမု ക്തി ယုဂခေဒီဝိမု ക്തി ယုဂခေမှာမိမိတို့အခုလူဖြစ်ကြရတယ်ဆိုတော့ကံကောင်းသလားကံဆိုးသလားသိကိုကံကောင်းတယ် ဒီခေတ်မှာဝိပဿနာတရားတွေဟောပြောတဲ့ပုဂ္ဂိုလ်တွေမရှိဘူးလားအများကြီးပဲကြာတော့ဝိပဿနာတွေရှင်ပေါက်ကုန်မှတောင်ဆိုတာအများကြီးပဲဟိုဘုန်းကြီးကလာလိုက်တနုဟောလိုက်ဒီဘုန်းကြီးကလာလိုက်တနည်းဟောလိုက်အဲ့ဒီမှာအခုဝိပဿနာခေရောက်တဲ့အခါကျတော့ဟောဝိပဿနာဘာဝနာတရားတွေဟောပြောကြတဲ့ပုဂ္ဂိုလ်တွေရှိတယ်ဟောပြောတဲ့ပုဂ္ဂိုလ်တွေရှိသလိုအားထုတ်တဲ့ပုဂ္ဂိုလ်တွေရောမရှိဘူးလားရှိပါတယ်ရှိတယ် ဘုန်းကြီးတို့မြန်မာနိုင်ငံမှာလည်းပဲအခုဝိပဿနာဘာဝနာတရားတွေလူကြီးလူငယ်စိတ်ဝင်တစားနဲ့တရားရိပ်တာတွေအားထုတ်ကြတယ်ဘုန်းကြီးရိပ်တာလေးကဘာမှကျေဝန်းတာမဟုတ်ပါဘူးတဧကကြောကြောနှစ်ဧကနေပါဝန်းကျင်လောက်ရှိပါတကယ်ဘုန်းကြီးတို့နေနိုင်တဲ့ယောဂီရဲ့နေနိုင်တဲ့အနေအထားဟာ300ကျော်400ခန့်ပဲနေနိုင်ပါတယ်ဒါပေမဲ့လို့နွေရာသီတင်းညာရာသီမျိုးဆိုရင် 1000ကျော်1200ကျော်လောက်ထိအောင်နေပါတယ်။ဒါလေးကိုဒီခါနဲ့ဘလို့နေထိုင်ကြတယ်တောင်မသိပါဘူး။တရားရိပ်တာတော့ရောက်လာကြဒါပေမဲ့ဒီပုဂ္ဂိုလ်ကြီးကြိုးစားသလားဆိုတော့မကြိုးစားဘူး။ကြိုးကြိုးစားစားအာထုတ်တာမရှိဘူးနည်းတယ်။ဈာရက်တွေဈာရက်တွေအခုလိုတာမန်အချိန်ကာကာလတွေလည်းဒီလိုပဲယောဂီဘုန်းကြီးရိပ်တာထဲမှာ100 150 160ဝါရင်းဆိုရင်200နီးပါးရှိပါတယ် ဒါပေမဲ့အဲ့ဒီယောဂီတွေဟာတကယ်ကိုရှေးခေတ်တုန်းကလိုကြိုးစားသလားဆိုတော့ကြိုးစားတဲ့ပုဂ္ဂိုလ်အင်မတန်နည်းပါဘုန်းကြီးစီမှာပြင်သစ်ကဘုန်းတော်ကြီးတပါးဘုန်းကြီးစီမှာလာလာပြီးနေပါတယ်သူဟာမြန်မာနိုင်ငံထဲမှာယဟန်ပြုပြီးတော့နေတာဝါဆဲဝါကြော်သွားပါပြီဝါတော်တော်ကြော်သွားပါပြီသူဟာလူဘဝနယ်တုန်းကမာစီရိတ်တာကြီးမှာချိန်ချိန်တရားအထုတ် သူလျှောက်ပြတာကရှင်ဗျာတဲ့အဲ့ဒီချိန်တုန်းကတရားအထုတ်ကြတဲ့ပုဂ္ဂိုလ်တွေကအလွန်ကြိုးစားကြတာပဲဒီဗမာတွေမြန်မာတွေအဲ့ဒီမှာတပည့်တော်အားကြတယ်ငါဘဝဟောဒီမြန်မာနိုင်ငံထဲမှာပဲနေမှအေးချမ်းမယ်ဒီမှာအားလုံးသောပုဂ္ဂိုလ်တွေဟာတရားကိုပဲလေ့လာလိုက်စားတရားကိုပဲကြိုးစားအထုတ်ကြတယ်အဲ့တော့သူလည်းပဲမြန်မာနိုင်ငံထဲမှာနေပြီးတော့မြန်မာနိုင်ငံထဲပဲငါကောင်းချတော့မယ်ဒီလိုစိတ်ထဲမှာဖြစ်ပြီးတော့ ယဟန်ပြုပြီးတော့ကိုမြန်မာနိုင်ငံထဲမှာနေပြီးတော့ကိုတတ်နိုင်သမျှတရားတွေလေ့လာလိုက်စားအားထုတ်ပါလေဒါပေမဲ့ယနေ့အခြေအနေကိုမြင်ရတွေ့ရတာကတော့တရားရိပ်တာတွေကိုလေ့လာကြည့်လိုက်တယ်သွားကြည့်လိုက်တယ်လူတွေကတော့အများကြီးပဲပဲဒါပေမဲ့တကယ်ကြိုးစားတဲ့ပုဂ္ဂိုလ်ကနေတယ်တပည့်တော်အမြင်နဲ့ပြောရမယ်ဆိုရင်တဲ့ဥရိယဘုရားညာလောက်အဆင့်တန်းရောက်တဲ့ပုဂ္ဂိုလ်တောင် လက်ချိုးရည်လို့ရလောက်အောင်အင်မတန်နည်းလိမ့်မယ်လို့ထင်တယ်။ကဲအဲ့ဒီလိုနိုင်ငံသားတယောက်ကအမြင်ကိုတင်ပြတာဆိုတော့ဘုန်းကြီးကတော်တော်တောင်ရှက်သွားတယ်။တော်တော်ကိုရှက်เสียလဲကောင်းတယ်။ရိတ်တာတွေမှာတော့တရားရိတ်တာတွေတော့ဝင်ကြပါတယ်။အလွန်ကိုဝင်ကြတယ်။အားလည်းအထုတ်ဖို့ဆိုပြီးလူကြီးလူငယ်ဒါပေမဲ့ဟိုရှိခေတ်ကလို့တကယ်ကိုကိုနဲ့အသက်ကိုမငဲ့ွယ်ဖဲနဲ့ ရင်းရဆက်ဆက်သဘောထားပြီးတော့တရားရရေးကိုရှေ့ရှုပြီးတကယ်ဆောင်ပေးကြိုးစားတဲ့ပုဂ္ဂိုလ်ကတိတ်ကိုနေအာထုပြန်တော့လေပဲအခုဒီမှာပြည်ပမှာရောက်နေတဲ့ဘုရားတို့မြန်မာဗုဒ္ဓဘာသာတွေလိုပဲဒီမှာတော့အချိန်မရဘူးဟိုမှာအချိန်နေရပြီမဲ့မဟုတ်ဘူးရက်တူလေးတွေဒါပေမဲ့အခုနောက်ပိုင်းမှာကြတော့လေပဲဘုရားတို့မြန်မာနိုင်ငံမှာလည်းအချိန်နေသိညံ့ညံ့မရရှာတော့ပါ အချိန်တွေသိနေသွားကြပြီဒါကြောင့်အချိန်တွေကရက်တူလေးတွေရက်တူလေးတွေဖြစ်နေတော့တကယ်ကိုကြိုးကြိုးစားစားပေါ့ပေါ့မြောက်မြောက်ဖြစ်အောင်အားထုတ်နိုင်တဲ့ပုဂ္ဂိုလ်အမှန်တန်ရှားသွားတယ်ဒါကြောင့်ယခုလိုဝိမု ക്തി ယုဂဆိုတဲ့ခေကြီးတကယ်အားထုတ်ရင်တကယ်ရနိုင်တဲ့ခေကြီးတွေရောက်နေပြီဆိုတော့မိမိတို့ဟာတရားကွင်ရောက်လာပြီတကယ်ဆရာကောင်းတမားကောင်းနဲ့တွေ့တဲ့အချိန်မျိုးလေးမှာဆိုရင်ကြိုးကြိုးစားစားအားထုတ်ဖို့ရောမလိုအပ်ဘူးလား တကယ်ကြိုးစားမယ်ဆိုရင်ကတော့ဖလား၅ပါးပြည့်စုံဖို့လိုတယ်။ဘာ၅ပါးလဲ။ဖလား၅ပါးကိုဘုံ၅ပါးလို့လည်းခေါ်တယ်။တရားဝရိယတတိတမာရီပညာဒီမူကားမှာဘုံ၅ပါးဥစည်းဖို့လိုတယ်။အဲ့ဒီဘုံ၅ပါးနဲ့စပ်ပြီးတော့ဘုန်းကြီးတို့အားကြစရာလေးတစ်ခုကိုဘုန်းကြီးပြောပြမယ်လေ။ဘုန်းကြီးတို့ရဲ့မြန်မာနိုင်ငံမှာ ပိဋကသုံးပုံကိုပထမဦးဆုံးပြန်ဆိုသွားတဲ့ဆရာတော်ကြီးဟာမင်းကွန်တိပိဋကဆရာတော်ကြီးပါအဲ့ဒီမင်းကွန်တိပိဋကဆရာတော်ကြီးဒီစာကိုပြန်လို့မယ်ဆိုတဲ့အချိန်ဟာတက်တော်40ကျော်ဝန်းကျင်ရှိနေပါပြီအဲ့ဒီရွယ်မှာဆရာတော်ကြီးဟာခန္ဓာကိုယ်ကလည်းပဲကြုံကြုံလီလီလေးပါအဲ့ဒီလို့ဆိုတော့သူ့ရဲ့တရားရင်ဖြစ်တဲ့ပုဂ္ဂိုလ်ကတရားကြီးတယောက်ကနေပြီးတော့ လျှောက်တယ်တဲ့ဥစဉ်ဥစဉ်ခန္ဓာကိုယ်လေးကလည်းကြုံလီလိုက်တာဒီပိဋကသုံးပုံကြီးဥစဉ်ဘယ်လိုလုပ်ပြီးတော့ဆုံးခန်းတယ်အောင်ပြန်ဆောင်နိုင်မလဲတဲ့ဥစဉ်ဒီပိဋကသုံးပုံစာပြန်ရင်းနဲ့ပဲဥစဉ်ကဏီကုန်းချိုးရမလို့ဖြစ်လိမ့်မယ်တဲ့ကျမ်းမာကြီးတွေချိုးရင်းသွားလိမ့်မယ်ဥစဉ်မပြန်နဲ့တခါကြီးကအဲ့ဒီမှာဆရာတော်ကြီးကသူပြောပြတာဆရာတော်ကြီးကိုယ်တိုင်ပြောတယ်ဘုန်းကြီးတို့နားနဲ့ဆက်ဆက်နားကြရတယ် တခါကြီးဘုန်းကြီးရဲ့ခန္ဓာကိုယ်ဟာသေးကွေးကြုံလှီပေမဲ့ဘုန်းကြီးမှာဗလ၅ပါးရှိတယ်အဲ့ဒီဘုံ၅ပါးဥစည်းပြီးတော့ဘုန်းကြီးကြိုးစားမှာတရားဆိုတဲ့ယုံကြည်မှုမိမိဒီစံမှုဝဲကြီးအောင်ကိုအောင်ရမယ်ဆိုတဲ့ယုံကြည်မှုရှိမယ်အဲ့ဒီယုံကြည်မှုနဲ့ဝရိယကြိုးစားမယ်တတိ ဝရိယအားကောင်းရင်တတိအားတွေအားကောင်းပြီတတိအားအားကောင်းရင်တမာတိတွေအားကောင်းပြီဒီတမာတိအားကောင်းလာပြီဆိုရင်ဉာဏ်တွေဟာအကုန်လုံးပွင့်ပြီးတော့အားလုံးဒီစာတွေကိုအကုန်လုံးအလွတ်ပြတ်ဆိုနိုင်နိုင်မယ်ဖြစ်ဆိုနိုင်နိုင်မယ်ဒါကြောင့်မို့ဘုံ၅ပါးဥသိပြီးတော့ဥစဉ်အလုတ်လုံမှာပါဆရာတော်ဘုရားကြီးရဲ့ယုံကြည်ခြင်းနဲ့ပြန်ဆိုလိုက်တဲ့အခါကျတော့ပထမဦးဆုံးအာရိကမိကတိပိဋကဆရာတော်ဘုရားကြီးဖြစ်လာတာ ဒါကြောင့်ဘုန်းကြီးတို့ယောဂီများလည်းပဲတရားအလုတ်အားထုတ်တော့မယ်ဆိုရင်ဒီဘုံ၅ပါးဥစည်းဖို့မလိုဘူးလားအဲ့ဒီဘုံ၅ပါးဥစည်းတရားယုံကြည်မှုနဲ့ငါတရားတွေ့ကိုတွေ့ရတရားသဘောတွေပောက်ကိုပေါက်ရမယ်တရားသဘောတွေသိကိုမြင်ကိုမြင်ရမယ်အဲ့ဒီယုံကြည်မှုအားကောင်းရင်တရားအားကောင်းရင်ကြိုးစားအားထုတ်မှုဝိရိယကရောအားမကောင်းဘူးလားဝိရိယအားနည်းလို့ကြိုးစားမှုအားနည်းတဲ့ပုဂ္ဂိုလ်ဟာတရားအားနည်းလို့ဘာအားနည်းလို့လဲ ကြိုးစားနေတဲ့ပုဂ္ဂိုလ်ဟာသဒ္ဒရာအားကောင်းလို့အဲ့ဒီလိုသဒ္ဒရာအားကောင်းတဲ့ပုဂ္ဂိုလ်ဟာသဒ္ဒရာအားကောင်းရင်ဝရိယကြိုးစားမှုအားကောင်းတယ်ကြိုးစားမှုအားကောင်းရင်ဟိုဘက်ကတတိအားကောင်းလာတယ်တတိအားကောင်းရှုမှတ်မှုအားကောင်းလာရင်တမာတိအားပြည့်လာမယ်တမာတိတွေအားကောင်းလာအဲ့ဒီတမာတိတွေအားကောင်းလာရင်ဉာဏ်တွေကထက်မလားတိုးမလားဉာဏ်တွေထက်မြက်ပြီးတော့လာလိမ့်မယ်ဒါကြောင့်တရားလို့ကိုတကယ်ကြိုးစားအားထုတ်တော့မယ်ဆိုရင်ဘုံ၅ပါးဥစည်းဖို့မလိုဘူးလား ကစ္စုကြည်စမ်းမှာဗလငါးတံပြည့်စုံယံအမှန်လိုအပ်သည်ဗလငါးတံပြည့်စုံယံအမှန်လိုအပ်သည်ဆိုကြည့်ပါ အဲ့ဒီဗလာ၅ပါးဥသိပြီးတော့သာကြိုးစားရင်ခုမြတ်စွာဘုရားကလေငါဘုရားရဲ့တပိသားတွေဟာငါဘုရားဟောကြားထားတဲ့အတိုင်းသာမဆုံးမနဲ့ကြိုးစားအားထုတ်နေရကြမယ်ဆိုရင်တဲ့မြတ်စွာဘုရားစကားတော်ဟာပြည့်စုံနေပြီသားမကြိုးစားတဲ့ပုဂ္ဂိုလ်တွေတရားတွေရပါမလားဟေးအဲ့ဒီဗလာ၅ပါးဥသိပြီးတော့ကြိုးစားအားထုတ်ကြမယ်ဆိုရင်ဟောဒီလောကကြီးသာသနာ9000မကဘူး9000ကျော်သွားပြီစီယဟန္တာစိတ်သုံးပါမလား မစိတ်သုံးနိုင်ပါဘူးဒါကြောင့်ကြိုးစားရင်တရားမရနိုင်ဘူးလားဒါကဘုရားရှင်ရဲ့စကားတော်သောသောကဘုန်းကြီးတို့အထက်ကတာဆရာများရဲ့စေစကားလေးကိုဘုန်းကြီးတို့ဒီကနေ့တရားရနိုင်တဲ့ခွင့်ကောင်း၄ပါးကိုဘုန်းကြီးတို့ဒီနေ့ပြောပြမယ်တရားရနိုင်တဲ့ခွင့်ကောင်း၄ပါးထဲမှာနံပါတ်၁ကဗုဒ္ဓဘာရခဏဘုရားပွင့်တော်မူသောအခါဘာပွင့်တဲ့အခါလဲ အဲ့ဒီဘုရားပွင့်တဲ့အခါဖြစ်တဲ့အတွက်သာသနာတော်ကြီးနဲ့တွေ့ကြုံခွင့်ဆိုတဲ့တွေ့ကြုံရခြင်းဆိုတဲ့အခွင့်အခါကောင်းကြီးမရဘူးလားသာသနာတော်ကြီးနဲ့တွေ့နေပြီဆိုရင် သာသနာတွင် မြတ်စွာဘုရားဟောတဲ့ဒီတတိပဋ္ဌာန်ဝိပဿနာဆိုတဲ့အကျင့်မြတ်တရားတွေနာကြားခွင့်မရဘူးလားဟောနိုင်ပြောနိုင်တဲ့ပုဂ္ဂိုလ်တွေရှိတယ်ရှိတဲ့အတွက်နာကြားခွင့်ရတယ် အဲ့ဒီနာကြားခွင့်ရတဲ့အတိုင်းနာကြားထားတဲ့အတိုင်းလိုက်နာပြီးတော့ကျင့်သုံးပွားများအားထုတ်ရင်သောတာပန်စတဲ့အရိယာပုဂ္ဂိုလ်တွေဖြစ်ပြီးတရားဓုတွေမရနိုင်ဘူးလားတကယ်လို့ဘုန်းကြီးတို့ဖျားမပွင့်ဘူးဒါပေမဲ့ဖျားမပွင့်ဘူးဖျားမပွင့်တော့သာသနာရောရှိပါမလားအဲ့ဒီသာသနာမရှိတဲ့သာသနာ့ဘာအချိန်မှာလူဖြစ်ရတဲ့ပုဂ္ဂိုလ်တွေတရားတွေနာခွင့်ရပါမလား နာခွင့်မရတော့ကြင်ကြံအားထုတ်ခွင့်ရောရနိုင်ပါမလားကဲဒီလိုဆိုရင်အဲ့ဒီပုဂ္ဂိုလ်ကြီးတရားရပါမလားဖျားတဆူတဆူပွင့်ဖို့ဆိုတာရော လွယ်သလားခရင်သလားမြမတန်ခက်ခက်ခဲခဲပါရမီဖြည့်တယ်ဆိုတာတစ်ချိန်တစ်ခါတည်းပါရမီဖြည့်လို့ရပါမလားဘဝပေါင်းများစွာအသင်ချေအနန္တအဲ့ဒီလိုပါရမီဖြည့်ကျင့်ပြီးတော့ဒီပါရမီတော်တွေပြည့်မှဖျားဖြစ်တယ် အဲ့ဒီဘုရားဖြစ်ပြီဆိုမှဘုရားပွင့်ပြီဆိုမှဘုရားသာသနာတော်ကြီးရှိတယ်။အဲ့ဒီသာသနာတော်ကြီးနဲ့တွေ့နေရပြီဆိုရင်တရားရဖို့အတွက်အခွင့်ကောင်းကြီးမရပြီဘူးလား။အခုဘုန်းကြီးတို့ယောဂီများရောသာသနာတော်ကြီးနဲ့တွေ့နေသလားမတွေ့ဘူးလား။သာသနာတော်ကြီးနဲ့တွေ့နေတဲ့အတွက်ကြောင့်မို့သာသနာတွင်တရားတွေနာခွင့်မရဘူးလား။ကျင့်ခွင့်မရဘူးလား။ဒီဘုံ၅ပါးသာဥသိပြီးကျင့်လိုက်စမ်းပါ။ဒီတပတ်အတွင်းနဲ့တရားမရနိုင်ဘူးလား။ ကဲဒါကြောင့်တရားရနိုင်တဲ့အခွင့်အခွင့်ကောင်းအခါကောင်းတွေရှိတယ်အဲ့ဒီအခွင့်ကောင်းအခါကောင်းလေးကိုကိုယ်အသုံးချပြီးကြိုးစားဖို့ပဲလိုပါတယ်ဟုတ်တယ်မို့လားကဲဆိုလိုက်ဖျားပွင့်လားသာသနာတွေ့ရာခွင့်ကောင်းဖြစ်ပေသည်ဖျားပွင့်လားသာသနာတွေ့ရာခွင့်ကောင်း ဖြစ်ပေသည် ဆိုကြည့်ပါဒီတော့ဘုန်းကြီးတို့ယောဂီများငါတရားတွေအထုတ်နေတာဒီတရားတွေရမှရပါ မလားလို့စိုးရင်ပူပန်စရာလိုသေးရဲ့လားမိမိဘက်ကသာကြိုးစားအထုတ်မှုလေးတော့တိုးတက်ရမယ်မိမိပိုပြီးကြိုးစားရမယ် ဗလာ၅ပါးပုံ၅ပါးဥသိပြီးတော့ကြိုးစားရမယ်တရံအာရီဝရိယအာရီတတိအာရီစိုက်ထုတ်ပြီးကြိုးစားအဲ့လိုကြိုးစားရင်ဒီဘက်ကတမာရီနဲ့ပညာကသူ့ဟာသူဖြစ်လာဒါကြောင့်မို့မိမိဘက်ကကြိုးစားမှုဖြစ်ရှိလို့ရှိရင်သာသနာတော်နဲ့ကြုံတွေ့နေတဲ့အချိန်လေးမှာဒီခွင့်ရေးလေးကိုကိုလက်လွတ်မခံဘဲအသုံးချပြီးကြိုးစားအားထုတ်လိုက်ရင်ယခုဟောဒီခုနှစ်အတွင်းလေးနဲ့ရောတရားတွေမတွေ့နိုင်ဘူးလား တယ်ဒါကနံပါတ်1တရားရနိုင်တဲ့အခွင့်အခွင့်ကောင်းကြီးပဲဒီအခွင့်အရေးကြီးကိုမိမိတို့သုံးချဖို့ပဲနောက်နံပါတ်2ကမစ္စည်းမဒေတိဥပပတ္တိခဏဥပပတ္တိခဏတဲ့မစ္စည်းမဒေတိမစ္စည်းမဒေတ၌ဥပပတ္တိခဏဖြစ်သောခဏမစ္စည်းမဒေတဆိုတာသာသနာထွန်းကားတဲ့ရက်ကိုပြောတာဘယ်ရက်ကိုပြောတာလဲ တချိန်ကမြတ်စွာဘုရားပွင့်ထွန်းပေါ်ပေါက်တော်မူတာအိန္ဒိယနိုင်ငံဆိုတော့အဲ့ဒီအိန္ဒိယနိုင်ငံကိုမျက်စိမဒေသလို့ခေါ်တယ်သာသနာထွန်းကားတဲ့နေရာယခုအချိန်မှာအဲ့ဒီနေရာမှာ သာသနာတော်ကိုမထွန်းကားတော့ကိုဘုန်းကြီးတို့သာသနာထွန်းကားနေတာမြန်မာနိုင်ငံတော်ပဲဘယ်နိုင်ငံတော်လဲအေးမြန်မာနိုင်ငံတော်ပဲသာသနာထွန်းကားတဲ့အခုမြန်မာနိုင်ငံတော်အဲ့ဒီလိုသာသနာထွန်းကားတဲ့အရက်မှာ လူဖြစ်နေရခြင်းဟာလည်းပဲတရားရဖို့အတွက်ခွင့်ကောင်းမကြုံဘူးလားကဲဘုန်းကြီးတို့စောစောကသာသနာနဲ့တွေ့တယ်အခုကြတော့ သာသနာထွန်းကားတဲ့အရာမှာ သာသနာတော်ထွန်းကားတဲ့အရာမှာသာသနာတော်ရှိပေမဲ့မထွန်းကားတဲ့အရာလူလာဖြစ်ရင်တရားရောနာခွင့်ရပါမလားကျင့်ခွင့်ရပါမလားမရနိုင်ဘူးသာသနာရှိပေမဲ့ဘုန်းကြီးတို့မြန်မာနိုင်ငံမှာသာသနာတော်ထွန်းကားတယ်ဆိုပေမဲ့ တောင်တန်းဒေသတွေသာသနာမရောက်တဲ့နေရာတွေမရှိဘူးလားကဲအဲ့ဒီနေရာတွေကိုလူလာဖြစ်မဲ့ပုဂ္ဂိုလ်အဲ့ဒီပုဂ္ဂိုလ်တွေလူဖြစ်နေတဲ့ပုဂ္ဂိုလ်တွေဒီလိုတရားတွေတကယ်ဘုရားဟောတရားတွေနာကြားခွင့်ရပါမလားဟောပြောနိုင်တဲ့ပုဂ္ဂိုလ်ရောရှိရလားမရှိတဲ့အတွက်ကြောင့်မို့နာကြားခွင့်မရဘူးမနာကြားခွင့်မရတော့ကျင့်ကြံအထုတ်နည်းတွေသိပါမလားမသိတဲ့အတွက်ကျင့်ကြံအထုတ်ခွင့်မရရင်ခုလိုတရားအသိဉာဏ်တူတွေရနိုင်ပါမလား ဘုရားသာသနာတော်ကြီးရှိပေမဲ့သာသနာမထွန်းကားတဲ့အရက်မှာသွားပြီးတော့လူဖြစ်နေရတဲ့ပုံကိုယ်တွေမှာအဲ့ဒီလိုဒီလိုလွတ်မြောက်ရေးဖြစ်တဲ့သတိပဋ္ဌာန်ဝိပဿနာအကျင့်မြတ်တရားတွေသူတို့ခင်ဗျာနာကြားခွင့်မရအောင်ယခုဘုန်းကြီးတို့ယောဂီများမှာတော့သာသနာထွန်းကားတဲ့အရာမှာလာပြီးလူဖြစ်တယ်ဒီနိုင်ငံမှာတချိန်ကသာသနာတော်မထွန်းကားဘူးဆိုပေမဲ့ယနေ့ဘုန်းကြီးတို့သာသနာတော်ဟာအနောက်ဘက်ကိုရောက်နေပြီလို့တောင်ပြောရမယ် ဒီဘက်မှာအခုရောက်နေကြတဲ့အထူးအဖြင့်ဒီဘေးဧရိယာပေါ့အခုဟိုဘက်ကဘုန်းကြီးအဲလီမှာရောက်ပြန်တော့လေအဲလီနေရာလေးကွက်ပြီးတော့သာသနာထွန်းကားနေတဲ့နေရာလေးရှိနေပါလေအခုဒီမှာလည်းပဲဘေးဧရိယာတစ်ခုလုံးဟာသာသနာတော့မထွန်းကားဘူးလားကဲတရားပွဲတွေတရားရိပ်တာတွေတရားအထုပွဲတွေခဏခဏမရှိဘူးလားခဏခဏပဲနေ့စဉ်နေ့စဉ်သို့မဟုတ်အပတ်စဉ် ဘုန်းကြီးတို့ယောဂီများအဘိဓမ္မာသင်္นานနေပဋ္ဌာန်းသင်္นานနေမရှိဘူးလားတတိပဋ္ဌာန်းသင်္นานနေမရှိဘူးလားကဲဓမ္မပရသင်္นานနေဘုန်းကြီးဟို2009ခုလာတော့ကဒါလေးကုန်ရှိတယ်ကလေးတွေအတွက်ဆိုရင်လည်းပဲကလေးတွေရဲ့သင်္นานလေးတွေမရှိဘူးလားသူ့ရဲ့အရွယ်အလိုက်သင်္นานလေးတွေလုပ်ပေးတာဒါကြောင့်မို့ဘုန်းကြီးကတခြားပြည်နယ်တွေရောက်တဲ့အခါမှာဘုန်းကြီးကပြန်ပြောပြတယ်အဲ့ဒီကပုဂ္ဂိုလ်တွေအဲ့ဒီကဆရာတော်တွေသမ္ဗရာစေစကုဘေးဧရိယာမှာဘုရားပွင့်နေပြီဘုန်းကြီးဒီလိုပဲပြောတယ် အဲ့ဒီမှာဘုရားပွင့်နေဘုရားလက်ထက်ကအတိုင်းပဲဘာဖြစ်လို့အဲ့ဒီအတိုင်းပဲဆိုရင်ဘုရားလက်ထက်ကပုဂ္ဂိုလ်တွေကဒီချမ်းသာကြွယ်ဝတဲ့ပုဂ္ဂိုလ်တွေမဆိုထားနဲ့အဲ့ဒီအိမ်နေမှာအမှုလုပ်ကြရတဲ့ပုဂ္ဂိုလ်တွေပေါ့ခိုင်းစီအဲ့ဒီပုဂ္ဂိုလ်တွေဟာရေခတ်ရင်မောင်းထောင်ရင်စံဖို့ရင်ချီချရင်ဘိုင်းငင်ရင်တူးနဲ့တူးစကားပြောရင်တောင်မှဒီနေ့ဘယ်တတိပဋ္ဌာန်လေးအထုတ်တယ်လဲတယောက်နဲ့တယောက်တရားနဲ့စတဲ့စကားပြောတာ ဘာစကားပြောတာလဲအဲ့ဒီမှာတတိပဌာနာသုတ်တန်ကြီးထဲမှာအတိလင်းပါတယ်အဲ့ဒါကြီးတရားနဲ့ဆက်တဲ့စကားပဲပြောတယ်ဒီနေ့ကိုတော့ကွယ်အလုပ်တွေများနေလို့ဘယ်တတိပဌာန်တရားလေးမှ မရှုပွားလိုက်ရဘူးဆိုရင်တင်တော့ဒီနေ့ကန်ဆိုးတာပဲတင်ကန်ဆိုးတာပဲအဲ့တော့တူတယောက်ကဟာကျမကတော့ဘယ်တတိပဌာန်တရားလေးကိုဒီနေ့ပွားနေရဲဆိုရင်ဖះပွင့်တာတင့်အတွက်ပွင့်လာတာတဲ့ဘသူအတွက်ပွင့်တာ ਨੇ ဒီနေ့ဘုန်းကြီးတို့ယောဂီများလည်းပဲဖျားပွင့်လာတာဘုန်းကြီးတို့ယောဂီများအတွက်ပွင့်နေတာဒီတရားတွေမလိုက်နာတဲ့ပုဂ္ဂိုလ်အတွက်ပွင့်တာမဟုတ်ဘူးလိုက်နာတဲ့ပုဂ္ဂိုလ်တွေအတွက်ပွင့်နေတာခုဖျားပွင့်နေတယ်ဒီဘေးဧရိယာကြီးမှာဒါကြောင့်ဘုန်းကြီးကပြည်နယ်တွေရောက်တိုင်းရောက်တိုင်းဘေးဧရိယာဆန်ဖရန်စစ္စကိုဘေးဧရိယာပတ်ဝန်းကျင်မှာတော့ဖျားပွင့်နေပြီအဲ့ဒီ2000ကိုလာစဉ်ကဘုန်းကြီးရဲ့တရားစခန်းလေးတွေလည်းဖြစ်ပါတယ်အဲ့ဒီမှာ ဖုံးဆက်နေတဲ့စကားပြောနေတဲ့စကားအတန်ကိုဘုန်းကြီးကြားတာဒါဘုန်းကြီးကိုယ်တိုင်ကြားတာအဲ့ဒီကြားတဲ့အခါမှာမနေ့ကဘာလို့တင်နှမ်းမလာတာလဲမနေ့ကတင်နှမ်းမှာလေတင်နှမ်းမှာဆရာတော်ကဘာတွေပြောသွားတာဘာတွေဟောသွားတာသိကောင်းတာပဲဒါတခြားစကားလားတရားစကားလားတရားစကားမြတ်စွာဘုရားပွင့်တော့ကအခြေအနေနဲ့မတူဘူးလားတူလိုက်တာမှအလွန်ပဲတခြားစကားတွေလျှောက်ပြီးတော့ဖုန်းတဲ့စကားပြောနေတာမဟုတ်ဘဲနဲ့တရားနဲ့ဆက်တဲ့စကား သင်္นานနဲ့ဇတ်တဲ့စကားလေးတွေပဲဒါပဲပြောနေကြတယ်နှစ်ဦးလောက်ဘုန်းကြီးတွေ့ရတယ်ဒါကြောင့်မို့အဲ့ဒီမှာဘုရားပွင့်နေပြီပြောတာဒါကြောင့်ခုဘုရားပွင့်လို့ဘုရားသာသနာတော်ကြီးထွန်းကားတဲ့နေရာမှာမိမိကလာပြီးလူဖြစ်နေရတယ်ဆိုတာအဲ့ဒီသာသနာထွန်းကားတဲ့အရာမှာဆိုတော့တရားဓမ္မတွေအခုဒီမှာလာပြီးတော့မြန်မာနိုင်ငံကဆရာတော်သမတော်တွေအကုန်လုံးထင်ရှားတဲ့ပုဂ္ဂိုလ်တွေအကုန်ရောက်အောင်ကြွားတယ် ဒီဆရာတော်တွေရဲ့တရားတွေမင်းမပြတ်နာကြားနေရတယ်ဒီဆရာတော်တွေညွှန်ကြားတဲ့တရားတွေအမြဲမပြတ်နှလုံးသွင်းရှုပွားနေရတယ်အမြဲတမ်းအပတ်စဉ်အပတ်စဉ်တွေနဲ့လည်းပဲဒီဘေးအရိယာအတွင်းမှာရှိကြတဲ့ဆရာတော်တန်ဃာတော်တွေကအဲ့ဒီမှာတရားတွေကိုပို့ချသင်ကြားပေးနေကြတယ်ဆိုတော့ဒီဘေးအရိယာအတွင်းမှာရှိကြတဲ့ပုဂ္ဂိုလ်တွေကံဆိုးသလားကံကောင်းသလားကဲဒီဆရာတော်တွေဟောကြားညွှန်ပြတဲ့အတိုင်းသာလိုက်နာပြီးတော့မိမိကျင့်သုံးပွားများအားထုတ်မယ်ဆိုရင် အာထုပြန်တော့လည်းပဲစောစောကပြောတဲ့ဘုံ၅ပါးဥစည်းပါဘာဥစည်းရမှာလဲဘုံ၅ပါးဥစည်းပြီးတော့ကြိုးစားအာထုသွားမယ်ဆိုရင်တရားအသိဉာဏ်တူတွေရနိုင်သလားမရနိုင်ဘူးလားကဲဆိုလိုက်သာသနာထွန်းပံအယမှန်နေတာခွင်ကောင်းဖြစ်ပေသည်သာသနာထွန်းပံအယမှန် နေရာခွင်ကောင်းဖြစ်ပေသည်ဆိုလိုက်ပါေသာသနာထွန်းကားတဲ့ရမှလာပြီးလူဖြစ်ရတာတကယ်ကိုမိမိအတွက်တရားရဖို့အတွက်ခွင့်ကောင်းခါကြီးကျုံနေတာမင်း အဲ့ဒီကြုံနေတဲ့အခွင့်အကောင်းလေးကိုမိမိတို့ရယူပြီးတော့ကြိုးစားလိုက်ရင်အားထုတ်လိုက်ရင် အောက်ထက်အပယ်လွတ်နိုင်လောက်တဲ့ဉာဏ်ဆင်းလောက်တော့မရနိုင်ဘူးလားဗျာရနိုင်တယ်ခုဒီမှာရောက်နေပြီပြည်ပနိုင်ငံရောက်နေပြီမိမိတို့သာသနာနဲ့အမြဲတမ်းထိတွေ့နေရတဲ့အတွက်ကြောင့်အင်မတန်ကံကောင်းပါတယ်ဘုန်းကြီးတို့မြန်မာနိုင်ငံထဲမှာဆိုပေမဲ့လို့လည်းပဲသာသနာမရောက်တဲ့နေရာတွေရှိပါတယ်အဲ့ဒီနေရာရောက်နေရာတွေမှာလူဖြစ်နေရတဲ့ပုဂ္ဂိုလ်တွေတရားနဲ့ဆက်လို့ဘာမှမသိချာကြပါဘူး တရားနဲ့ဆက်လို့လည်းပဲဘာမှမသိငယ်စွန်နယ်ဖျားဆိုတော့လည်းပဲအစွန်ဖျားမှာရှိနေတဲ့ပုဂ္ဂိုလ်တွေကလည်းပဲဟောနိုင်ပြောနိုင်တဲ့အရေးအချင်းကလည်းမပြည့်စုံကြအောင်မပြည့်စုံတဲ့အတွက်ကြောင့်မို့လည်းပဲဟောနိုင်ပြောနိုင်မှုဟောပြောမှုမရှိတော့သာသနာနဲ့တွေ့နေတယ်ဆိုပေမဲ့လို့လည်းပဲတွေ့ရမြင်ရရုံပဲဘုန်းကြီးလွန်ခဲ့တဲ့နှစ်ပေါင်း30လောက်ကပါအခုချိန်တော့မဟုတ်ဘူးအခုချိန်တော့သာသနာတော်လေးတော်တော်လေးထွန်းကားနေလောက်ပါ လွန်ခဲ့တဲ့နှစ်ပေါင်း30လောက်ကဘုန်းကြီးကျေးဇူးတော်ရှင်မာသီဆရာတော်ဘုရားရဲ့ဓမ္မဒေသစာကြီးခကြီးဘုန်းကြီးတို့ဘိုးဘက်ကကျိုင်းတုံဘက်ကိုဘုန်းကြီးရောက်တယ်အဲ့ဒီကျိုင်းတုံဘက်ကိုဘုန်းကြီးတို့ဆယ်ရက်တရားစခန်းပွဲဆရာတော်ဘုရားကြီးကိုတော်တိုင်းကြွရောက်ပြီးတော့ချီးမြှောက်ပေးဘုန်းကြီးကဆရာတော်ဘုရားကြီးကြွရနောက်ကိုနောက်တော်ဘာကပစ္စသမနာအဖြစ်နဲ့လက်ရဆရာတော်ဘုရားကြီးရဲ့ဥပဒကဆရာတော်ဘုရားကြီးကိုအနီးကပြုစုလှုပ်ကြွေးရတာဖြစ်တဲ့အတွက်ဆရာတော်ဘုရားကြီးကြွရနောက်ကိုဘုန်းကြီးလိုက် အဲ့ဒီမှာညနေပိုင်းအချိန်အားလတ်တဲ့အချိန်လေးရောက်တဲ့အခါကလည်းကြတော့ဘုန်းကြီးတို့ပါလာတဲ့ရဟန်းငယ်လေးတွေအဲ့ဒီမှာကျောင်းကနေပြီးတော့ကျောင်းကလည်းမြို့ပြင်မှာဆိုတော့အဲ့ဒီကနေမြို့ပြင်ကနေပြီးတော့အပြင်ကိုထွက်ပြီးတော့လမ်းလျှောက်တဲ့သဘောမျိုးနဲ့လေးလာတဲ့သဘောမျိုးနဲ့အပြင်ထွက်သွားကြလမ်းကြီးကလည်းရိုးရိုးမြေလမ်းကြီးဖြစ်ပေမဲ့လို့လည်းပဲဒီကတ္တရာလမ်းကြီးခင်းထားတဲ့တော့ပဲညီးနေတာပဲခါတယ်အကုန်လုတ်တာလမ်းကြီးကလည်းကျယ် အဲ့ဒီလမ်းကြီးတဲ့ဘုန်းကြီးတို့လျှောက်သွားတယ်လျှောက်သွားတဲ့အခါကျတနေရာရောက်တဲ့အခါရဲဘော်တယောက်ကနေပြီးတော့ရှင်ဖျားတို့ဒီဘက်ကိုရှစ်ဆက်ပြီးမသွားပါနဲ့ဘာလို့လို့ဆိုရှစ်ဆက်ပြီးလုံခြုံရေးမရှိနိုင်ဘူးလေလုံခြုံရေးမရှိဘူးလေဒီလောက်ပဲရပ်ပါဒါနဲ့ဒီလောက်ပဲရပ်ပါဆိုတော့ ਨੇ ကဲကဲဒီလိုဆိုရင်လည်းကိုရပ်မှာပဲဆိုရပ်ပြီးတော့အဲ့ဒီမှာသူလည်းမြန်မာလူစကားပြောတာနဲ့မင်းဘယ်ရက်ကလဲလို့မေးပါတယ်အဲသူဘယ်ရက်ဘယ်ရက်ကပဲဒီမှာတာဝန်ကြတာရောဆိုတာဝန်ကြတဲ့နှစ်ဒီဘယ်လောက်ရှိသွားပြီပေါ့ အဲ့ဒါနဲ့မင်းဒီမှာဘာတွေတွေ့ရလဲပြောသားမှာဆိုတော့အဲ့ဒီမှာသူ့ရဲ့အတွေ့အကြုံကိုသူပြောပြတယ်အဲ့ဒီနေဘက်မှာနော်အဲ့ဒီနေဘက်မှာရှိကြတဲ့ယဟန်တော်တွေအဲ့ဒီယဟန်တော်တွေဟာအုတ်ထုတ်လဲဆောင်းတယ်နောက်ပြီးတော့မြင်းလဲစီးတယ်အဲ့ဒီမှာဒီလိုပဲဘုန်းကြီးကမြင်းစီးပြီးတော့ဒီခါနဲ့သွားတာတွေ့တော့သူတို့စစ်သားတွေဟာဟာဘုန်းကြီးကလည်းမြင်းကြီးစီးလို့ပါလားអော်လိုက်တာ ခေါ်လိုက်တဲ့ခါကျတော့အဲ့ဒီဘုန်းကြီးကပြန်ပြီးတော့မြင်းကိုစက်ကျိုးဆွဲပြီးတော့လှည့်တယ်လှည့်ပြီးတော့ဗာပြန်ပြောလေဆိုတော့မင်းတို့အဖေခေါ်တော့မှဘာနဲ့တောထွက်လဲလို့မေးတယ်အဲ့ဒီမှာဘာနဲ့တောထွက်သွားတယ်လို့မေးတယ်အဲ့တော့မြင်းစည်းကောင်းတယ်ပေါ့အဲ့ဒီလိုလုပ်ပြီးတော့အဲ့ဒီမှာမြင်းစည်းတယ်နောက်ပြီးတော့အဲ့ဒီမှာရှိတဲ့ယဟန်ဘုန်းတော်ကြီးတွေကတဲ့ဘုန်းကြီးတို့ ဘာခေါ်လဲဟိုတုန်းကတော့ရှုတဲ့ဟာခေါ်တာပေါ့နော်ဘိန်းဘိန်းစားတာခေါ်တာပေါ့နော်ဘိန်းစားတာတို့ဘာတို့ရှုတာတို့ဘာအဲ့ဓာတွေလည်းလုတ်တယ်အဲ့ဒီတွေကရွာတွေကတောရွာတွေကဆိုရင်တဲ့သူ့ဘုန်းကြီးကိုဘုန်းကြီးဒီထဲမြန်ပါကြလားမသိပါဘူးအဲ့နေဒါပေမဲ့ဘုန်းကြီးကြားခဲ့တာအတိုင်းပဲဘုန်းကြီးပြောရမှာပဲဒါသာသနာအဲ့ဒီဘက်ကိုမရောက်ပေါက်တဲ့အခါကျတော့သူတို့ခင်ဗျာကန်ဆိုးတာကိုဘုန်းကြီးပြောလိုတာပါအဲ့ဒီမှာ အဲ့တော့ဘုန်းကြီးတွေကဘုန်းကြီးတော်ရှိတယ်ဒါပေမဲ့ဘုန်းကြီးတစ်ပါးရဖို့လည်းပဲအင်မတန်ခက်ခဲတော့သူတို့ကလည်းဘုန်းကြီးယဟန်တန်ခါကိုဆိုတာကြီးညိုတာဆိုတော့ဗုဒ္ဓဘာသာတွေဖြစ်တော့အဲ့ဒီမှာဘုန်းကြီးကတရွာနဲ့တရွာပြိုင်ပြီဆိုရင်ငါတို့ဘုန်းကြီးကဘိန်းဘလောက်စားတယ်မင်းတို့ဘုန်းကြီးကဘလောက်စားလဲငါတို့ဘုန်းကြီးကများများစားတယ်ဆိုလေသဘောကျလေပဲငါတို့ဘုန်းကြီးကဘိန်းဘလောက်စားတယ်ဆိုသူကဘိန်းများများစားလေတခြားအာယုံတွေကိုအာယုံမပြုတ်လေပဲသူက ဘိန်းစားပြီးတော့ဘိန်းမိန်နေဘုံညလူမထွက်တော့ဒီလိုမဟုတ်ရင်တခြားအာယုန်တွေနဲ့လူထွက်မှာစိုးတယ်အဲ့လိုဘုန်းကြီးတစ်ပါးပြန်ရဖို့လည်းမလွယ်တော့အဲ့ဒီမှာဘိန်းစားတာကိုလည်းတရွာနဲ့တရွာသူတို့ကခိုးယူတယ်နောက်ပြီးတော့ဘုန်းကြီးကကစားတယ်ကစားလို့ရှုံးပြီဆိုရင်ကြောင်းလည်းပေါင်ထားခဲ့တယ်ကြောင်းပေါင်ပြီးတော့ပြန်လာပြီဆိုရင်ရွာလူကြီးခေါ်ပြီးတော့ငါတော့ကြောင်းပေါင်ထားခဲ့ပြီဘလောက်နဲ့ အဲ့ဒီမှာရွာလူကြီးကမောင်းတီးပြီးတော့ကဲငါတို့ဘုန်းကြီးရှုံးလာခဲ့ပြီအဲ့ဒီမှာအဲ့ဒါကိုသွားရွေးရတယ်တဲ့တခါတရံမှာဆိုရင်ကြောင်းနေမဟုတ်ဘူးရွာပါပေါင်ပြတ်ထားခဲ့တယ်သူ့ရွာပါပေါင်ထားခဲ့တယ်အဲ့ဒီလိုတဲ့အဲ့ဒါဘုန်းကြီးတို့အဲ့ဒီရဲဘော်လေးတယောက်ရဲ့ပြောတဲ့တဆင်စကားနော်ဒါနှစ်ပေါင်းဟိုတုန်းက30ကျော်လောက်ကဘုန်းကြီးရောက်ဖူးတာအခုချိန်မှာတော့ဒါမျိုးတွေရှိမယ်မထင်တော့ပါဘူးအဲ့တော့သာသနာရှိပေမဲ့လို့လည်းပဲ သာသနာမထွန်းကားဘူးဆိုရင်အဲ့ဒီနေရာမှာရှိတဲ့ပုဂ္ဂိုလ်တွေဒီလိုတရားမျိုးတွေဒီလောက်အဆင့်မြင့်တဲ့သတိပဋ္ဌာန်ဝိပဿနာအကျင့်စခန်းတရားမျိုးတွေနာကြားခွင့်ရရလားကျင့်ကြံအားထုတ်ခွင့်ရောရပါမလားကဲအဲ့လိုကျင့်ကြံအားထုတ်ခွင့်မရရင်ဒီပုဂ္ဂိုလ်တွေသောတာပန်စတဲ့တရားသူတရားမြတ်တွေရနိုင်ပါဦးမလားကဲတစ်ခေါက်လောက်ဆိုလိုက်အောင်စို့သာသနာထွန်းပါအယံမှာ နေတာခွင်ကောင်းဖြစ်ပေသည်နှခေါက်ဆိုပါနောက်နံပါတ်3ကသမ္မာဒိဋ္ဌိယာပฏิလတ္တခဏောသမ္မာဒိဋ္ဌိယာယူကောင်းယူမှန်ကိုပฏิလတ္တခဏောရသောခဏ အယူကောင်းအယူမှန်ကိုရရှိနေခြင်းဟာလည်းပဲတရားရဖို့အတွက်အခွင့်ကောင်းခါကောင်းပါပဲတကယ်လို့မိမိဟာဘုရားသာသနာတော်ကြီးနဲ့ကြုံနေပေမဲ့တခြားမိစ္ဆာအယူဝါဒကိုမိမိအယူရှိနေမယ်ဆိုရင်ဒီလိုတရားတွေရောနာကြပါဦးမလားနာတော့နာလည်းမနာဘူးကျင့်လည်းမကျင့်ပွားဘူး အဲတော့ဒါနာကောင်းမှုဆိုတာလည်းမပြုဘူးသီလဆိုတာလည်းမဆောင်ဘူးဘာဝနာဆိုတာလည်းမပွားတော့အယူကောင်းအယူမှန်မရှိတဲ့ပုဂ္ဂိုလ်တွေမှားတဲ့အယူကိုယူဆနေတဲ့ပုဂ္ဂိုလ်တွေဟာဒီလိုတရားမျိုးတွေကိုလည်းပဲနာကြားမှုလည်းမရှိတော့ဘူးချင့်ကြံပွားများအထုခွင့်လည်းမရှိဘူးအဲ့လိုမရှိတဲ့အတွက်ဒီလိုတရားသူတရားမြတ်တွေရနိုင်ပါမလားကဲအယူကောင်းအယူမှန်ရှိနေကြတယ်ဘုန်းကြီးတို့ဗုဒ္ဓဘာသာဝင် ဖြစ်တဲ့ပုဂ္ဂိုလ်များကတော့ ကောင်းတာပြုရင်ကောင်းတဲ့ကုသိုလ်ကံဒီကုသိုလ်ကံကကောင်းကျိုးတွေရလို့မကောင်းတာပြုရင် မကောင်းတဲ့အကုသိုလ်ကံဒီအကုသိုလ်ကံကမကောင်းကျိုးဆိုးကျိုးတွေရလိမ့်မယ်ဆိုတဲ့ကံကံဤကျိုးကိုယုံကြည်တဲ့ကမ္မတက္ကတာတမာဒိဋ္ဌိဉာဏ်ဒီဉာဏ်လေးရှိနေကြတဲ့ပုဂ္ဂိုလ်တွေဖြစ်တော့ဒါနာကောင်းမှုကိုလည်းပဲခါအားလျော်စွာပြုကြတယ်သီလတွေကိုလည်းပဲစောင့်တည်ဆောင်ထင်းကြတယ်ဘာဝနာကမ္မထံတရားတွေဆိုတာလည်းပဲထူပြောเสียမလိုတော့ဘူး မြန်မာနိုင်ငံကကြွလာတဲ့ဆရာတော်တိုင်းဆရာတော်တိုင်းကိုမိမိတို့တရားစခန်းတွေဝင်ပြီးတော့အထုတ်ကြအဲ့ဒီလိုမိမိတို့မှာဒီလိုအထုတ်ခွင့်တွေရလို့တကယ်ဗလ၅ပါးဘုံ၅ပါးဥစည်းပြီးတော့သာအချိန်ပေးပြီးကြိုးစားအထုတ်မယ်ဆိုရင်မိမိပါရမီလျောက်တရားအသိဉာဏ်ဓုတွေရပြီးတော့အပယ်ဆင်းရဲလွတ်နိုင်လောက်တဲ့ဉာဏ်အစဉ်တန်းနေမရနိုင်ဘူးလားရနိုင်တယ် တကယ်လို့တမ္မာဒိဋ္ဌိဆိုတဲ့အယူကောင်းအယူမှန်မရှိလို့ရှိရင်တော့ဖြင့်ဒီတရားတွေအထုတ်ပါမလားအမထုတ်တော့ဘူးဒါကြောင့်အယူကောင်းအယူမှန်ရှိနေတဲ့ပုဂ္ဂိုလ်အတွက်ဒီချိန်ဟာတရားရဖို့ခွင့်ကောင်းကြီးမကြုံဘူးလားခွင့်ကောင်းကြီးကြုံနေတာကိုယ့်ဘက်ကကြိုးစားဖို့ပဲလိုတော့တယ်ဟောပြောတဲ့ပုဂ္ဂိုလ်တွေလည်းအစဉ်သင်းရှိနေပြီတင် जा ညွန်ပြပေးနေတဲ့ပုဂ္ဂိုလ်တွေရောအစဉ်သင်းမရှိဘူးလားတကယ်ကိုမြတ်စွာဘုရားဟောတဲ့နိလန်းနေမှန်ကန်စွာနဲ့သွန်သင်ညွန်ပြနေကြ အဲ့လိုသုံးတင်ညွန်ပြနေတဲ့အတိုင်းသာမိမိကလိုက်နာပြီးတော့ရိုးရိုးသေးသေးနဲ့ဘုံ၅ပါးဥသိပြီးတော့သာချင့်ကြံပွားများအားထုတ်ရင်မိမိရဲ့ပါရမီလျောက်တရားသိဉာဏ်တူတွေရနိုင်တယ်ကဲဆိုကြည့်လိုက်အယူကောင်းရှိတာမိမိမှမှန်စွာ ခွင်ကောင်းဖြစ်ပေသည်အယူကောင်းရှိတာမိမိမှ မှန်းစွာ ခွင်ကောင်းဖြစ်ပေသည်ဆုကြည်ပါေအယူကောင်းအယူမှန်ရှိနေရင်ဟာလည်းပဲတရားရဖို့ခွင့်ကောင်းခါကောင်းမယ်တဲ့အယူမှားတွေကယူမိရင်တော့တရားကျင့်ခွင့်ရပါဦးမလား တရားကျင့်ခွင့်မရတဲ့ခဏရှင်မျိုးဆိုတာရှိတယ်ခဏရှင်ပါတရားကျင့်ခွင့်မရတဲ့ပုဂ္ဂိုလ်တွေတရားအထုတ်ခွင့်မရတဲ့ပုဂ္ဂိုလ်တွေအဲ့ဒီပုဂ္ဂိုလ်တွေမှာနံပါတ်1ကငရဲဘုံမှာဖြစ်နေတဲ့ပုဂ္ဂိုလ်တရားအထုတ်ခွင့်ရသေးလားတရိษံဘုံမှာဖြစ်နေတဲ့ပုဂ္ဂိုလ်တရားအထုတ်ခွင့်ရသေးလားပိဋ္ဌာဘုံမှာဖြစ်နေတဲ့ပုဂ္ဂိုလ်တွေတရားအထုတ်ခွင့်ရသေးလား ဟိုအတင်ညတဘုံတို့အရုပဘုံတို့ဆိုတဲ့အဲ့ဒီမှာယုတ်တာရှိနာမရှိနာနာရှိယုတ်မရှိတဲ့ဘုံမှာရောက်နေတဲ့ပုဂ္ဂိုလ်တွေတရားထုတ်ခွင့်ရသေးလားနံပါတ်5ပိဇံတရေခေါ်တဲ့သာသနာမရှိတဲ့အရတ်မှာလူဖြစ်နေတဲ့ပုဂ္ဂိုလ်တွေရောတရားအထုတ်ခွင့်ရပါမလားမရဘူးသာသနာမရှိဘူးအဲ့ဒီနေရာမှာသာသနာမရောက်ဘူးအရင်ဆိုင်နေဖြစ်နေအဲ့ဒီပုဂ္ဂိုလ်တွေမှာလည်းပဲတရားကျင့်ကွယ်မရရှာဘူးနောက်ပြီးတော့မိစ္ဆာဒိဋ္ဌိ ဖြစ်နေတဲ့ပုဂ္ဂိုလ်တွေမှာရောတရားကျင့်ခွင့်ရပါမလားမြတ်စွာဘုရားပွင့်နေစဉ်ခင်ကာလတုန်းကလည်းပဲသာသနာတော်ကြီးကမြတ်စွာဘုရားသာသနာတော်ကြီးထွန်းလင်းနေတာပဲဒါပေမဲ့မိစ္ဆာอยู่ရှိတဲ့ပုဂ္ဂိုလ်တွေကဘုရားတရားနာရလားဘုရားတရားတွေကျင့်သုံးရလားဒီလိုတရားမျိုးတွေရောရပါမလားမရနိုင်တော့နောက်နံပါတ်9ဒုက္ကတိဟိပရိတန်တွေနေတော်လဲပဲအဲ့ဒီပုဂ္ဂိုလ်ဟာမွေးလာတဲ့က လူစင်မမိတဲ့ပုဂ္ဂိုလ်ဆွန့်အာနာမကြအဲ့ဒီပုဂ္ဂိုလ်မျိုးဖြစ်နေမယ်ဆိုရင်ရောတရားထုတ်ခွင့်ရပါဦးမလားမရနိုင်တော့အဲ့လိုဆွန့်အာနာမကြတဲ့ပုဂ္ဂိုလ်လောကကြီးအများကြီးပဲအဲ့ဒီပုဂ္ဂိုလ်ကြီးလည်းပဲတရားထုတ်ခွင့်မရနိုင်တော့နောက်ပြီးတော့နံပါတ်၈တိဟိပရိသန္တိနေတော်လည်းပဲဉာဏ်ရှိတဲ့ပုဂ္ဂိုလ်ဖြစ်ပေမဲ့ဘုရားရှင်တို့မဖြစ်ထွန်းတဲ့ မဖြစ်ထွန်းသောကဘာမှာသွားပြီးတော့လူဖြစ်နေမယ်ဆိုရင်ရောအဲ့ဒီပုဂ္ဂိုလ်တရားနာခွင့်ကျင့်ခွင့်ရပါဦးမလားမရနိုင်တော့ဘူးအဲ့လိုတရားကျင့်ခွင့်မရတဲ့ပုဂ္ဂိုလ်ကြီးရှင်မျိုးတောင်ရှိတာဘယ်နှမျိုးလဲရှင်မျိုးရှိတာငရဲရေတရိษံရေပိတ္တာရေနောက်ပြီးတော့အတင်ညတဘုံရေနောက်ပစ္စံတရိအရာမှာသာသနာမရှိတဲ့အရာမှာလူသွားဖြစ်တဲ့ပုဂ္ဂိုလ်ရေမိစ္ဆာဒိဋ္ဌိအယူရှိတဲ့ပုဂ္ဂိုလ်ရေလူစဉ်မမီတဲ့ဆွမ်းအနာမကြပုဂ္ဂိုလ်ရေ နောက်ပြီးတော့ဘုရားမဖြစ်ထွန်းတဲ့ကဘာမှာသွားပြီးတော့လူဖြစ်နေတဲ့ပုဂ္ဂိုလ်တွေအဲ့ဒီပုဂ္ဂိုလ်တွေဟာတရားကျင့်ခွင့်ရသေးရဲ့လားတရားကျင့်ခွင့်မရတော့ဒီပုဂ္ဂိုလ်တွေတရားရောရပါမလားမရနိုင်တော့နောက်နံပါတ်၄ကသန္တံအာယရဏနာအဝေကံလခနောတဲ့သန္တံအာယရဏနာသန္တံ၆ပါးကုန်သောအာယရဏနာအာယရဏတရားတို့၏အဝေကံလခနောမချို့သောခဏ၎င်း မျက်စိနားနှာခေါင်းလျှာကိုယ်စိတ်ဆိုတဲ့အကြည်ဓာတ်၆ပါးမချွတ်တဲ့ပဲနဲ့အပြည့်စုံရနေခြင်းဟာလည်းပဲတရားရဖို့အခွင့်ကောင်းမယ်တကယ်လို့အကြည်ဓာတ်၆ပါးချွတ်တဲ့နေပြီဆိုရင်ပေါ့မျက်စိအကြည်ဓာတ်ချွတ်တဲ့နေတဲ့ပုဂ္ဂိုလ်ဖျားတန်ငါပွင့်ဖူးလို့ရသေးရဲ့လားမရတော့ နားကြည်ရချိုးတဲ့နေတဲ့ပုဂ္ဂိုလ်မြတ်စွာဘုရားရဲ့တရားတော်တွေနာကြားလို့ရသေးရဲ့လားမရတော့ဘူးအဲ့ဒီလိုအကြည်တဲ့တွေချွတ်တဲ့နေတဲ့ပုဂ္ဂိုလ်တွေနှာခေါင်းအကြည်တဲ့တွေချွတ်တဲ့နေတဲ့လျှာအကြည်တဲ့ကိုယ်အကြည်တဲ့အထူးအားဖြင့်စိတ်အကြည်တဲ့အဲ့ဒီစိတ်အကြည်တဲ့ချွတ်တဲ့နေပြီဆိုရင်လည်းပဲတရားအထုလို့ရပါမလားမရဘူးဒါပေမဲ့လို့ အချို့ချို့မှာတော့ဘုန်းကြီးတို့မြန်မာနိုင်ငံမှာတော့တခါတရံမှာစိတ်ကြည်တဲ့ချို့တဲ့တဲ့ပုဂ္ဂိုလ်တွေကြောင်းလာလာပို့ထားတာရှိတယ်။ရိတ်တမလာပို့ရိတ်တမလာပို့တော့ဘုန်းကြီးကပြောတယ်ဖြစ်မှာမဟုတ်ဘူးဖြစ်မှာမဟုတ်ဘူးလို့ပြောတယ်ဒါပေမဲ့မဟုတ်ဘူးသူတို့ကလည်းရိတ်တာပဲပို့ကြတယ်။ကဲဒါနဲ့ထားတော့သူ့ကိုဘယ်သူအဆောင်လျှောက်နေရင်မလဲအဆောင်လျှောက်နေရင်မှဖြစ်မယ်ဆိုတော့သူကလည်းမအားလို့ သူကလည်းယုံတရားမှမှုသူကလည်းကြောင်းသွားရမှမှုနဲ့ကဲဘယ်သူမှမအားဘူးသူတို့ဒုက္ခကိုကြောင်းလာပြီးတော့ပေးတာကြည့်တာသူတို့မစောင့်ရှောက်နိုင်ဘူးကဲကြောင်းလာပြီးတော့ဘုန်းကြီးစောင့်ရှောက်ခိုင်းတယ်အဲဒီတော့ဘုန်းကြီးဟာမဖြစ်နိုင်ဘူးလို့စောင့်ရှောက်လည်းမရှိဘူးဆိုရင်ဒီမှာဘလို့မှဖြစ်မှာမဟုတ်ဘူးလို့ပြောပြတယ်အဲတော့သူဟာလည်းစိတ်အကြည်တက်ကလည်းချွတ်တယ်နေတာဆိုတော့ဘုန်းကြီးတို့ဟောတာတွေလည်းပဲသူ သေချာသဘောပေါက်နားလည်မှာမဟုတ်ဘူးအာထုနည်းတွေလည်းပဲသူနားလည်မှာမဟုတ်တဲ့အတွက်မဖြစ်နိုင်ပါဘူးပြောတော့အဲ့ဒီမှာသူတို့ကဇောရကတက်တယ်ဗျာပတာစာရီတဲ့ကဲအရှင်ဘုရားတဲ့ပတာစာရီသွက်သွက်လျောင်ယူနေတာပါနဲ့အဲ့ဒီလိုပတာစာရီနဲ့သူတို့ကထောက်ပြတယ်ဒါမှတရားလေးများအာထုရင်စိတ်လေးများပို့ပြီးတော့အဆင်ပြေလာမလားလို့လို့ပြောတယ်ဒါနဲ့ဘုန်းကြီးကပြောတယ်ပတာစာရီဟာလို့ယူနေတဲ့အချိန်မြတ်စွာဘုရားတရားဟောတယ်လို့ထင်သလားလို့ပြောလိုက်တယ် ပဒါစာရီတတိယပြီးတော့မှသူအယူပြောက်သွားတဲ့အချိန်စိတ်ကြည်လင်လာတဲ့အချိန်မှာမြတ်စွာဘုရားတရားဟောတာလို့သူ့ကိုဒီတိုင်းတွေ့တွေ့ချင်းတရားဟောတာမထင်နဲ့လို့မြတ်စွာဘုရားတရားပွဲကြီးနဲ့ကြုံတဲ့အခါမှာသူဟာအဲ့ဒီမှာပရိသတ်ရဲ့အပြင်နားကနေပြီးတော့မတ်တက်ရပြီးကြည်နေတဲ့အချိန်မြတ်စွာဘုရားကချစ်နမပတာစာရာဒီကိုလာခဲ့တကယ်ကရုဏာရတ္တအပြည့်ဝရှိတဲ့အတန်တော်နဲ့မြတ်စွာဘုရားခေါ်လိုက်တာ သူ့ရဲ့ဘဝမှာတနာကျင်နာတဲ့စိတ်နဲ့သူ့ကိုပြောဆိုဆက်ဆံတဲ့ပုံကိုသူမတွေ့ရအောင်အဲ့လိုမတွေ့ရတဲ့အခါကလည်းကြတော့သူ့မှာမြတ်စွာဘုရားရဲ့ကရုဏာရတာအပြည့်အဝရှိတဲ့အတန်တော်နဲ့ချင်းနမပတာစာရာဒီကိုလာခဲ့သူ့မှာကသူ့ဘဝမှာကအနာနာကတ်လို့တောင်လူတွေကအကမခံသားသမီးငယ်လေးတွေနဲ့တွေ့ပြန်တော့လည်းပဲကိုသားသမီးလိုသဘောထားပြီးသွားသွားပြန်တော့လည်းပဲရိုက်နှစ်လွတ်ကြတယ်ဆိုဆဲလွတ်ကြတယ် မိဘအရွယ်တွေတွေ့လို့မိဘကိုမိဘလို့ထင်ပြီးတော့သွားကပ်ပြန်တော့လည်းပဲအနာမကန်ဘူးဆိုပြောလွတ်ကြတယ်ရိုက်နဲ့လွတ်ကြတယ်အဲ့ဒီလိုဆိုတော့ဘသူ့ရဲ့ကျင်နာမှုမှ तू မရခဲ့ရှာသူ့ရဲ့ခံစားမှုကိုလည်းပဲတခါမှဖွင့်ပြတဲ့အခါဘသူမှနားထောင်မဲ့လို့မရှိဘူးဖွင့်အပ်စရာမရှိဘူးအဲ့ဒီမှာအင်မတန်ကိုစိတ်တည်ပင်ပန်းဆင်းရဲနေတဲ့ပုဂ္ဂိုလ်ဖြစ်တယ်ဒီချိန်လေးမှာမြတ်စွာဘုရားကတကယ့်ကရုဏာတတ်တာပြေဝါနဲ့ခေါ်လိုက်တဲ့အခါကျတော့ तू တတိယလာတယ်ချက်ချင်းတတိယတယ် ဘာကြောင့်တရေရတယ်လို့ပြောရတာလဲဆိုရင်သူ့ရဲ့ခန္ဓာကိုယ်ကိုပြန်ကြည့်တဲ့အခါမှာအဝတ်စားမပါတာကိုတွေ့တဲ့အခါရှစ်တဲ့ကြောက်တဲ့စိတ်တွေသူမဖြစ်ဘူးလားစိတ်ကြည်တဲ့ချို့တဲ့တဲ့ပုဂ္ဂိုလ်အဲ့ဒီစိတ်ရှိရလားဘာမှမရှိတော့ဘာမှမသိတော့သူအဲ့ဒီမှာရှက်တဲ့ကြောက်တဲ့စိတ်လေးပေါ်လာတဲ့အခါตาလေးကျုံညုံလေးထိုင်လိုက်တယ်အဲ့ဒီအချိန်မှာအနီးနားမှာရှိတဲ့အမျိုးသားတယောက်ကသူခြုံလာခဲ့တဲ့ခြုံဆောင်ကြီးပြစ်ပေးလိုက်တယ်ဘုန်းကြီးတို့အိန္ဒိယနိုင်ငံဒီနေ့ဗုဒ္ဓ ခရာကိုဖျားဘူးသွားတဲ့ပုဂ္ဂိုလ်ကြီးကြည့်ကြည့်ပါအဲ့ဒီမှာမျိုးသားပုဂ္ဂိုလ်ကြီးဟာအပေါ်ကနေခြုံတယ်ကြီးတွေခြုံခြုံထားတာတွေ့လိမ့်မယ်ခလားအဲ့ဒီမှာအဲ့လိုခြုံတယ်ကြီးတွေနေဆိုတော့အဲ့ဒီမှာသူ့ရဲ့ခြုံတယ်ကြီးကိုပြစ်ပေးလိုက်တဲ့အခါကျတော့မှပဋ္ဌာစာရကဒီခြုံတယ်ကြီးကိုတခါလေရစ်ပတ်ခြုံပြီးတဲ့အခါကျတော့မှမြတ်စွာဘုရားထံသွားမြတ်စွာဘုရားရဲ့ជីវမိုးတော်နဲ့သူ့ရဲ့မျက်နှာနဲ့ပွတ်တိုင်ပြီးတော့ရိုးသေးသေးကြောတယ်ငိုကြွေးတယ်သူ့ရင်ထဲမှာခံစားခဲ့ရသမျှတွေကိုသူ့ရဲ့သားလည်းမရှိတော့ပါဘူး သူ့ရဲ့ခင်မွန်းလင်ယောက်ျားလည်းမရှိတော့ပါဘူးသူ့ရဲ့မိဘနဲ့မောင်ပွားလည်းမရှိတော့ပါဘူးသူ့မှာအားကိုးစရာရဲ့လို့မရှိတော့ပါဘူးဗျာမြတ်စွာဘုရားဟာတပည့်တော်ရဲ့အားကိုးရာဖြစ်တော်မူပါတပည့်တော်ရဲ့ထောက်အပ်တရားဖြစ်တော်မူပါဆိုပြီးတော့မြတ်စွာဘုရားလျှောက်တာအဲ့ဒီကံမှာမြတ်စွာဘုရားရှင်ကချင်းနမဒီသားသမီးတွေအတွက်ငိုခဲ့ရတာဒီလင်သားအတွက်ဒီမိဘမောင်ပွားအတွက်ငိုခဲ့ရတဲ့မျက်ရည်တွေဟာမခန်းချောက်ဖဲတာရှိခဲ့မယ်ဆိုရင်တဲ့ သမုဒ္ဒရာလေးစင်းမှာရှိတဲ့ရေတဲ့တောင်များလိမ့်မယ်ရှင်နမတိတ်ပါတော့လားတတိယပါတော့လားမြတ်စွာဘုရားသတိပေးလိုက်တာအဲ့ဒီခါကျတော့မှ तू ဟာငိုခဲ့ရတဲ့ဘဝပေါင်းအများကြီးဆိုတာ तू သိလာတယ်။တားအတွက်ငိုခဲ့ရတဲ့ဘဝကြီးခင်မွန်းအတွက်ငိုခဲ့ရတဲ့ဘဝကြီးမိဘနဲ့မောင်ဘွားအတွက်ငိုခဲ့ရတဲ့ဘဝကြီးဟာဘဝပေါင်းများစွာကို तू သိလာပြီးတော့အဲ့ဒီမှာတတိယလာတာ။အဲ့ဒီလိုတတိယတဲ့အချိန်ကျမှမြတ်စွာဘုရားကနတ္တန္တိဗုဒ္ဓတာဏယစတဲ့ ဒေသနာတော်ကိုမြတ်စွာဘုရားဟောတာရှင်ဓမ္မပဒစာတာတည်ခြင်းဘေးနဲ့ကြုံတွေ့လာမယ်ဆိုရင်ဥဘေးနာဘေးတည်ဘေးတွေကြုံတွေ့လာမယ်ဆိုရင်ဘယ်မိဘဘယ်သားသမီးကမှမကဲနိုင်ဘူးဘယ်ဆွေမျိုးကမှမကဲနိုင်ဘူးဘယ်မိတ်ဆွေကမှဘယ်ခင်မွန်းဘယ်ဇနီးကမှမကဲနိုင်ဘူးအဲ့လိုမကဲနိုင်တဲ့အကြောင်းကိုသိတဲ့အသိလိမ္မာဉာဏ်ပညာနဲ့ပြည့်စုံတဲ့ပညာရှိဖြစ်တဲ့ပုဂ္ဂိုလ်ဟာသီလကိုစင်ကြယ်စွာဆောင်ထင်းပြီးတော့ ဒီတတိပဋ္ဌာန်မဲခင်ဆိုတဲ့အကျင့်မြတ်တရားတွေကိုကျင့်ကြံအားထုတ်တဲ့ရှင်နမလို့အဲ့ဒီမှာတတိပေးပြီးတော့မှဒီမဲခင်တရားကိုဟောလိုက်တာအဲ့ဒီခါကျတော့မှဒီပဒစရဟာမြတ်စွာဘုရားဟောတဲ့တရားကိုနားကနာပြီးခန္ဓာမှာညံသွင်းပြီးနှလုံးသွင်းရှုပွားလို့ဘုရားရှင်ရဲ့တရားလဲဆုံးရော သောတပတ္တိမညံပူညာဆက်ရောက်သောတပအရိယာဖြစ်တာအဲ့ဒီမှာသူရွတ်သွနေတဲ့အချိန်ဟောတာမဟုတ်ဘူးတတိယတတိကောင်းနေတဲ့အချိန်မှာဟောတာဟုတ်တယ်မို့လား ဒါကြောင့်မို့ဘုန်းကြီးကလက်မခံပါဘူးညင်းရတယ်အဆောင်ပါတယ်ဆိုရင်တော်သေးတယ်လို့တရားအထုတ်တယ်ဆိုတာမျက်စိဖွင့်အထုတ်တာလားမှိတ်အထုတ်တာလားကိုတရားလေးကိုကိုသမารီလေးကိုရအောင်ကြိုးစားအားထုတ်နေတယ်။သူကတခါနဲ့နောက်ကနေပြီးစိတ်များဖောက်လို့လည်းပဲထညှင့်ဘယ်လို။ကဲဘယ်သူမှအဆောင်ရှောင်မရှိရင်ဘယ်လိုမှာ။သူ့စိတ်ကိုအစိုးရသလားအစိုးမရဘူးလား။အဲ့လိုအစိုးမရတဲ့ပုဂ္ဂိုလ်ကိုဒီထဲထားလိုက်ရင် ဖြစ်သွားမှာပေါ့။ တခုခုဖြစ်သွားရင်ခက်သွားမှာဒါကြောင့်မို့ဘုန်းကြီးအဲ့လိုစိတ်ဆိုးများတဲ့ပုဂ္ဂိုလ်တွေစိတ်ကြည်တဲ့ချို့တဲ့နေတဲ့ပုဂ္ဂိုလ်တွေဟာတရားအားထုတ်လို့လည်းမဖြစ်နိုင်တဲ့အတွက်လက်ခံလို့မရဘူးဒါကြောင့်အကြည်ဓာတ်6ပါးချို့တဲ့နေပြီဆိုရင်တရားအားထုတ်လို့ရပါမလားကဲမရနိုင်တော့တဲ့အတွက်ခွင့်ရည်တွေဆုံးရှုံးသွားပြီဒါကြောင့်ဘုန်းကြီးတို့ယောဂီများမှာတော့ဒီအကြည်ဓာတ်6ပါးပြည့်စုံသလားမပြည့်စုံဘူးလားပြည့်စုံမှုလိုတယ်နော် တခုခုလိုတယ်အခုနားကြည်တဲ့ချွတ်တဲ့နေဘုန်းကြီးဟောတာတွေဘာမှမသိရင်လေမျိုးလုံးပြုမျိုးလုံးကပြုပြီးတော့ကြည်နေမှာပဲဘုန်းကြီးပဲကြည်နေဘုန်းကြီးပါဇက်လောက်တာပဲကြည်နေမှာဘုန်းကြီးရိတ်တာထဲမှာတစ်ချိန်ကဘုန်းကြီးရောက်စရွှေမင်းဝရိတ်တာမှာတိလရှင်ကြီးတစ်ပါးရှိတယ်ဘုန်းကြီးကအဲ့ဒီမှာဘုန်းကြီးရောက်တဲ့အချိန်တုန်းကအဲ့ဒီရိတ်တာထဲမှာတိလရှင်အပန်း40ကျော်ရှိတယ်အပန်း40ကျော်ရှိတော့ဒီတိလရှင်တွေကအချိန်တိုင်းအပြင်ထွက်နေတာ ဒါတွေအပြင်မထွက်အောင်လုံးမှာပဲဆိုပြီးတော့တရားထိုင်မယ်ဆိုပြီးတော့ဒီနေ့တရား၄ချိန်ထိုင်ခိုင်းရတယ်အဲ့တော့ဘုန်းကြီးကိုယ်တိုင်ရှေ့ကထိုင်သူတို့လည်းနောက်ကထိုင်အဲ့လိုပဲတရားထိုင်ခိုင်းတော့သူတို့ချုံးမိရောဘယ်မှထွက်လို့မရအောင်အဲနေ့လေကြာရင်ဘုန်းကြီးကနှစ်နာရီအောင်ရင်တရားဟောတယ်အကုန်လုံးတရားနာတရားမယ်ဆိုပြီးဟောတယ်အဲ့လိုတရားနာတက်တက်ခိုင်းတယ်အဲ့ဒီမှာဒီတိလချင်းကြီးတပါနားမကြဘူးတဲ့ဘုန်းကြီးကလည်းအဲ့လောက်မထင်ဘူးအဲ့တော့နားမကြဘူးဆိုပြီးတော့ အဆောင်ကမလာဘူးမလာရင်ဒီတယောက်မလာရင်နောက်တယောက်ကလည်းအဲ့ဒီအကြောင်းပြတော့မှာဘာဖြစ်လို့ညာဖြစ်လို့အကြောင်းပြမှာအဲ့တော့အကြောင်းပြမှာဆိုတာနဲ့မရဘူးမနာနာမကြလေတက်ဘုံညာတက်အဲ့တော့ဘုံညာကဘာလုပ်ပေးတာလဲဆိုသူ့ကိုအော်လာကြီးနဲ့ကပ်ပြီးထိုင်ခိုင်းတာလေဘုံကြီးအော်လာကြီးနဲ့ကပ်ပြီးဘုံညာထိုင်ခိုင်းတာထိုင်ခိုင်းပြီးတော့ဘုံကြီးဟောတာပဲသူ့ကဲခတ်တယ်သူဒီတိုင်းပဲဒီတိုင်းပဲသူကတော့ဘုန်းကြီးစီပဲစိုက်ကြည့်နေတာဘုန်းကြီးစီပဲစိုက်ကြည့်နေတာပဲသူက ဒါနဲ့ဘုန်းကြီးဒီလိုပဲဟိုနောက်တစ်ခါကျတော့တစ်ချိန်တော့မေးဖြစ်တယ်နားကိုဟာလုပ်ပြီးပြတယ်ကြားသလားလို့ဘုန်းကြီးကနားကိုထိုးပြတယ်ခေါင်းရဘာမှမကြောက်ဘာမှမကြောက်ဘူးဆိုတာနဲ့ဘုန်းကြီးလည်းနောက်တော့မလာခဲ့ပါနဲ့တော့ဘာမှဘုန်းကြီးဟောနေတာမှ तू ဘာမှမမသိပဲနဲ့ဘာမှမမကြားပဲနဲ့အဲ့တော့ဘုန်းကြီးဟောနေလဲပိုပဲသူ့အတွက်ကဒါကြောင့်မို့မလာခဲ့ပါနဲ့တော့အဲ့လိုချိုးတဲ့နေပြီဆိုရင်တရားတွေ နာကြားလို့မရတော့ကြင်ကြံအားထုတ်နေတယ်ရော तू သိပါမလားမသိရင်အားထုတ်နိုင်ပါမလားအားမထုတ်နိုင်ရင်ဒီတရားတွေရပါဦးမလားဒါကြောင့်ဘုန်းကြီးတို့ဒီမှာအခုဘုန်းကြီးတို့ယောဂီများမှာအကြည်ဓာတ်6ပါးမျက်စိကြည်ဓာတ်လည်းကောင်းတယ်နားကြည်လည်းကောင်းတယ်နှာခေါင်းကြည်လျှာကြည်ကိုယ်ကြည်စိတ်ကြည်ကစပြီးအားလုံးကြည်လင်နေတဲ့အတွက်ကြည်ဓာတ်6ပါးမပြည့်စုံဘူးလားအဲ့ဒီလိုအကြည်ဓာတ်6ပါးပြည့်စုံနေပြီဆိုရင်ဘုန်းကြီးတို့အခုလို့ နိလမှန်ကန်စွာနဲ့သွန်သင်ညွန်ပြအဆုံးမပေးနိုင်တဲ့ဆရာသမားကောင်းတွေနဲ့တွေ့ပြီဆိုရင်အဲ့ဒီဆရာသမားများဟောကြားတဲ့ညွန်ပြတဲ့တရားနိလန်တိုင်းနာကြပြီးလိုက်နာကျင့်သုံးပွားများအားထုတ်မယ်ဆိုရင်ပါရမီရှိမယ်ဆိုရင်ဒီခုနှစ်ရဲ့အတွင်းမှာတရားမတွေ့နိုင်ဘူးလားအပေဆင်းရဲတွေလွတ်နိုင်လောက်တဲ့ဉာဏ်အစဉ်တန်းနေမရနိုင်ဘူးလားဒါကြောင့်ဒီချိန်ဟာဘုန်းကြီးတို့အတွက်ဘုန်းကြီးတို့ယောဂီများအတွက်တကယ်ကိုမိမိတို့အားထုတ်ဖို့အချိန်ပဲဟုတ်တယ်မဟုတ်လား ဒါကြောင့်ဆိုကြည့်လိုက် အကြည်ဓာ6ဖြာ ပြည့်စုံတာမှန်းစွာခွင်ကောင်းဖြစ်ပေသည် အကြည်ဓာ6ဖြာပြည့်စုံတာမှန်းစွာခွင်ကောင်းဖြစ်ပေသည် ဒီတော့ဘုန်းကြီးတို့ယောဂီများမှာပြန်ပြီးတော့မိမိခုနာကြားလာခဲ့တဲ့တရားရနိုင်တဲ့အခွင့်ကောင်းခါကောင်း၄ပါးကိုပြန်ပြီးတော့ဆန်းစစ်ကြည့်လိုက်အခုနံပါတ်1ဖြစ်နေဗုဒ္ဓဗုဒ္ဓဘာသာခဏမြတ်စွာဘုရားပွင့်လို့မြတ်စွာဘုရားသာသနာတော်ကြီးနဲ့အခုမတွေ့ရဘူးလားနံပါတ်1တွေ့နေပြီအခွင့်ကောင်းခါကောင်းတစ်ခုကြုံပြီနံပါတ်2သာသနာထွန်းကားတဲ့အရာမှာရော လူမဖြစ်ရဘူးလားဟော နံပါတ်2အခွင့်ကောင်းကြီးကြုံနေပြီနံပါတ်3တမ္မာဒိဋ္ဌိယူကောင်းအယူမှန်ရောမရှိဘူးလားရှိနေပြီနံပါတ်3ခွင့်ကောင်းခါကောင်းနံပါတ်4အကြည်ဓာတ်6ပါးမပြည့်စုံဘူးလားကဲဒီ၄ပါးနဲ့ပြည့်စုံနေပြီ ဆိုရင်မိမိတို့နိလမှန်ကန်စွာနဲ့သွန်သင်ညွှန်ပြနိုင်တဲ့ဆရာသမားကောင်းနဲ့တွေ့လို့အဲ့ဒီဆရာသမားနီးခံပြီးတော့ကျင့်ကြံပွားများအားထုတ်ရင်မိမိတို့အတွက်တရားရနိုင်တဲ့အခွင့်အရေးမရှိဘူးလား ကျေသာသနာ2500ကျော်သွားလို့9000ကျော်ပါစီအခုဒီမှာအခွင့်ကောင်းကြီးကျုံနေပြီဒီအခွင့်အရေး3 4ပါးနဲ့ပြည့်စုံနေပြီဆိုရင်တရားရနိုင်သလားမရနိုင်ဘူးလားရနိုင်ပါတယ်အားထုတ်တဲ့အခါမှာတော့ဘုံ5ပါးဥစည်းဖို့မလိုဘူးလားဘုံ5ပါးဥစည်းပြီးတော့အားထုတ်ပါ နောက်ပြီးတော့မြတ်စွာဘုရားရှင်ကိုရောမြတ်ကြီးရဲ့နောက်ဆုံးမိန့်မှတော်မူတဲ့စကားမှလည်းကြည့်ပေါ့ငါဘုရားဟောကြားထားတဲ့တရားတော်အတိုင်းရိုးရိုးတည်တည်နဲ့လိုက်နာပြီးတော့မဆုတ်မနစ် ကြိုးကြိုးစားစားနဲ့အားထုတ်ရစ်ကြမယ်ဆိုရင်တဲ့ဟောဒီလောကကြီးတစ်ခုလုံးမှာအရဟံတေဟိယဟန္တာတို့ဖြင့်အတုံညောမစိတ်သုံးမှုယဟန္တာမစိတ်သုံးမှုဆိုရင်အနာဂံတဂရဂံသောတာပန်ရောစိတ်သုံးပါမလားအားလုံးသောတာပန်လည်းဖြစ်နိုင်တယ်တဂရဂံလည်းဖြစ်နိုင်တယ်အနာဂံလည်းဖြစ်နိုင်တယ်ယဟန္တာတိအောင်မဖြစ်နိုင်ဘူးလားကဲဒါကြောင့်ရတဲ့ရရှိလာတဲ့အခွင့်ကောင်းခါကောင်းလေးကို လက်လွတ်မခံဘဲနဲ့မိမိတို့ကြိုးစားဖို့ဗလာ၅ပါးဘုံ၅ပါးဥစည်းကြိုးစားဖို့မလိုဘူးလားကြိုးစားမယ်ဆိုရင် အောက်ထက်အပယ်ဆင်းရဲလွတ်နိုင်တဲ့သောတပတ္တိမညာပူညာအဆင့်တော့မရနိုင်ဘူးလားကဲဣမေသာသူဘာတာဘိက္ခုသမ္မာဝိဟရေယောအတုံညောလောကော အရဟံတေဟိအတ္တသူဘာတာ သူဘာတာဣမေသာဘိက္ခုဤငါဖျားဤတပိတာယဟန်တော်တို့သည်လီ ဓမ္မကောင်းမွန်မှန်ကန်စွာဝိဟရိယုံမဆုံးမနှင့်ကြိုးကြိုးစားစားနဲ့ကြင်ကြံပွားများရော အထု၏နေရကြကုန်ညာအံလောကောဟောရီလောကကြီးသည်အရဟံတေဟိယဟန္တာတို့ဖြင့်အတုံညောမစိတ်သုံးသည်အတ္တဖြစ်ရ၏ဣတိဤသို့ဘဂဝါတို့ဖုံးတော်သခင်ဘုရားရှင်ကိုရောမြတ်ကြီးသည်ဟောစာကောင်းစွာမသွေ ဟောကြားတော်မူခဲ့ပါ၏တည်း ဆုတောင်းမြဝေကြရအောင်အာလုံးတမ်းမြိုင်ဤသို့ပြုရာမြတ်ဘုံညာအကြောင်းချမ်းမြအေးကြည်ဘေမဲ့မြည်သည် ရွှေပြည်ထုံချောင်းလမ်းမကောက်ပေရောက်ရပါလိုထိုးထိုးဘဝကျင်လေရလေ ဒုက္ခဘေဒံဉာဏ်မှန်အပေါင်းမကောင်းဟုသမျှမတွေ့ရပင် မကောင်းသမျှမကြားရပင်တဗ္ဗဣစ္ဆာမင်္ဂလာကိုရွေကတာရိယစေတော်ယနေ့ယခု ပြုပြုသည်မြတ်မြတ်ဘာကကိုမိဘဆရာမျိုးတဟာနှင့်ကိုမာဆောက်ကြံကိုဆောင်နကံဘယင်းစာ၍ရှိသည်မြတ်လုံးစုံဘုံ31ဖြည့်ဖြည့်သည်မြတ်ဝေနေရတို့ရကြပါစေ ဘေငါဝေတိမြာထွေတာတုခေါ်စေတော်မြာအမြာအမြာသာဓုသာဓုသာဓုမြာမြာအမြာ ယူတော်မူကြပါကုန်လောသာဓုသာဓုသာဓုမြတ်မြတ်အမြတ်ယူတော်မူကြပါကုန်လောသာဓုသာဓုသာဓုကဲရစင်မျက်နှာမေတ္တာပွားကြမယ် ယဆေမျက်နာနေဟာလုံးတတဝါတွေဘေးရန်ကင်းကြပါစေစိတ်ဆင်းရဲကင်းကြပါစေကိုယ်ဆင်းရဲကင်းကြပါစေကိုယ်စိတ်နှပြချမ်းသာစွာနှင့် မိမိခန္ဓာဝန်ကိုရွဲ့ဆောင်နိုင်ကြပါစေ။ဗျာဆယ်မျက်နာနေအာလုံးတတဝါတွေဘေးရန်ကင်းကြပါစေ။စိတ်ဆင်းရဲကင်းကြပါစေ။ကိုယ်ဆင်းရဲကင်းကြပါစေ။ ကိုယ်စိတ်နှဖျားချမ်းသာစွာနှင့်မိမိတို့ခန္ဓာဝန်ကိုရွဲ့ဆောင်နိုင်ကြပါစေ။ဗျာဆေမျက်နာနေအလုံးတတဝါတွေဘေးရာကင်းကြပါစေ။စိတ်ဆင်းရဲကင်းကြပါစေ။ ကိုယ်စင်ရဲ့กิญญาပါစေကိုယ်စိတ်နှပြချမ်းသာစွာနှင့်မိမိတို့ခန္ဓာဝန်ကိုရွဲ့ဆောင်နိုင်ကြပါစေသာဓုသာဓုသာဓု